နေကလောကုတ္တရာတရားတရဏဂုံမှာသစ္စာလေးပါးတရားကိုသိတဲ့နေရာဒုက္ခသစ္စာအကြောင်းကိုမနေကပြောခဲ့တော်တော်စုံသွားပါပြီဒုက္ခသစ္စာဒါပေမဲ့လည်းနောက်ထပ်လည်းပဲဒုက္ခသစ္စာကပြောအောင်သူကအရေးကြီးဆုံးအပိုင်းဖြင့်ဒုက္ခသစ္စာဆိုတာ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

အဲ့ဒါတွေကဝိပါကဝတရားတွေပဲယုံနဲ့နာနဲ့ခွဲလို့ရှိရင်ယုံနာနှစ်ပါးပဲခန္ဓာ၅ပါးနဲ့ခွဲလို့ရှိရင်ခန္ဓာ၅ပါးပဲအဲဒီခန္ဓာ၅ပါးတရားတွေပဲမြင်တဲ့အခါခန္ဓာ၅ပါးကြားတဲ့အခါခန္ဓာ၅ပါးနားတဲ့အခါစားပြီးတဲ့အခါခန္ဓာ၅ပါးတွေ့ထိတဲ့အခါခန္ဓာ၅ပါးသိကုသသိကုသနာကြံနေတဲ့အခါလည်းခန္ဓာ၅ပါးပဲမြင်တဲ့အခါမှာခန္ဓာ၅ပါးဘယ်လိုတော့ဆိုလို့ရှိရင်မနေ့က ဆိုခဲ့တဲ့သုံးပုဂ္ဂိုလ်တွေရမျက်စိမြင်ရာယုတ်ဒုက္ခမြင်ကနာဒုက္ခဆိုမျက်စိနဲ့မြင်ရတာယုတ်ဒုက္ခရတာရဲ့ယုတ်ယုတ်ခန္ဓာတရားတွေပဲမျက်စိကယုတ်တရားမြင်ရတာကယုတ်တရားမျက်စိယုတ်တရားဆိုတော့မျက်စိနဲ့တွဲပြီးတော့နေတဲ့ဒီကိုယ်လုံးကလည်းယုတ်တရားပဲမြင်ရတာကလည်းအစင်းယုတ်တရားအဲဒီယုတ်ကလည်းပဲ သူနဲ့တွဲရဖြစ်တဲ့လူပုဂ္ဂိုလ်ဆိုရင်တစ်ခုလုံးပေါ့ရာဟုထုဆိုရင်ရာဟုထုကြီးတစ်ခုလုံးပေါ့အဲကိုမျက်စိနဲ့မြင်ရတဲ့အဆင်းနေအဆင်းနေနဲ့ဒဇာတိဖြစ်ပြီးတော့နေတဲ့ရာဟုထုကြီးတစ်ခုလုံးအဲဒါယုတ်တရားတွေတဲ့ပုဂ္ဂိုလ်ဆိုရင်ပုဂ္ဂိုလ်လို့ခေါ်ရတဲ့อืมယုတ်ထုကြီးတစ်ခုလုံးအဲဒါယုတ်တရားတွေတဲ့ မြင်ကနံဒုက္ခမြင်သိတာလေနံတရားဒုက္ခသစ္စာပဲမြင်သိရဆိုတဲ့နံတရားထဲမှာနာခန္ဓာ၄ပါးပါဝင်တယ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၄ပါးပါဝင်တယ် မြင်သိုံညသဘောကိုဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်စိတ်ပဲမြင်သိကညသဘောကဝိညာဉ်နဲ့ခန္ဓာဝိညာဉ်ခန္ဓာစိတ်ခန္ဓာပေါ့စိတ်ခန္ဓာတဲ့ဒီစိတ်ဟာရှိကလည်းဒီစိတ်မျိုးရှိခဲ့ပြီနောင်လည်းရှိအောင်ပဲယခုလည်းပဲလောလောဆယ်မြင်သိမြင်သိသွားတယ်အဲ့ဒါအကုန်ပေါင်းစပ်ပြီးတော့မောင်းစုပြီးတော့ဝိညာဉ်ခန္ဓာလို့ခေါ်ရတယ်အတိတ်နာကပစ္စုပန် ကိစ္စတဗဟိတတဲ့အတွင်းကိုယ်ကကိုယ်တဏ္ဍာမြင်တာလည်းရှိတယ်ဗဟိတသူမြတ်တဏ္ဍာမြင်တာလည်းရှိတယ်အဲကိုယ်တဏ္ဍာမြင်တာသူမြတ်တဏ္ဍာမြင်တာရောမြင်သိတာဝိညာဉ်ခန္ဓာပဲဝိညာဉ်စုပဲဤနာပဏိတအယုတ်အမြနှမျိုးရှိတယ်မကောင်းတာတွေမြင်ရတဲ့အခါကာလအယုတ်ကောင်းတာတွေမြင်ရတဲ့အခါကာလအမြအဲ့ဒါအဲ့ဒါနှစ်ခု ဆိုလိုက်ရင်လည်းပဲဝိညာဉ်ခန္ဓာပဲဟောလာရိကဒုက္ခမရဲ့အကျအနုရှိတဲ့ဒါပြန်ကျမ်းကျမ်းတမ်းတမ်းကြီးမြင်ရတော့အမြင်ကကျမ်းတာပေါ့ဒါပြန်သင်္နေမှုမြင်ရတော့မြင်ကနုအဲဒီအကျအနုသူတို့နှစ်ခုလည်းပဲဝိညာဉ်နဲ့ခန္ဓာပဲအနည်းအဝေးအနည်းမှမြင်ရတာရှိတယ်အဝေးမှမြင်ရတာရှိတယ်အနည်းကြည့်တော့အနည်းမြင်တဲ့အခါ အနည်းမြင်သိတာလည်းတစ်ခုပဲအဝေးလာကြည့်တော့ဝေးမြင်တဲ့အခါဝေးမြင်သိတာလည်းတစ်ခုပဲမြင်သိတာချင်းတော့အတူတူပဲမစက္ခုဝိညာဉ်ကြီးတဲ့ပဲအဲဒါဝိညာဉ်နဲ့ခန္ဓာပဲအဝေးနဲ့အနည်းနဲ့ပေါင်းစုပြီးတော့ဝိညာဉ်နဲ့ခန္ဓာခေါ်တယ်ခန္ဓာဆိုတာအဲဒီလိုရှင်းရှင်းသောကာလကမြင်ခဲ့မှုတွေများခဲ့ပြီနောက်ခါကာလလည်းပဲဒီမြင်မှုတွေအများကြီးရှိအောင်မယ် အခုလောလောဆယ်လည်းမြင်မှုမြင်သိမှုဖြစ်နေတယ်အဲ့ဒါတွေအကုန်လုံးစုပေါင်းပြီးတော့ဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်အဲအတွင်းအပြင်အယုတ်အမြတ်အကျအနုအနည်းအဝေးဒါတွေပေါင်းစုပြီးတော့ဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်ထို့အတူဝေဒနာခန္ဓာကလည်းဒီလိုပဲဝေဒနာခံစားမှုအကောင်းဆုံးခံစားမှုဝေဒနာကိုဝေဒနာခန္ဓာလို့ခေါ်တယ် မြင်ရတဲ့အခါကလာမြင်လို့ကောင်းတာရှိတယ်မြင်လို့မကောင်းတာရှိတယ်အလယ်လားလည်းရှိတယ်ကောင်းတဲ့အာယုန်နဲ့မြင်ရတဲ့အခါကလာမြင်ရကြည့်ရတာကကောင်းသွားတယ်မကောင်းတဲ့အာယုန်နဲ့မမြင်တာတွေမြင်ရတဲ့အခါကလာမှမြင်ရတာကိုအခံခဲ့သွားအလယ်လားမြင်နေရအာယုန်နဲ့မြင်နေရတာရှိတယ်တုံတိုင်ကြောက်ခဲ့မြည်ကြီးခဲ့လမ်းတို့ဖျားတို့စသည်ဖြင့်မြင်နေရတယ်ဒါမှထူးဆန်း ကောင်းတယ်လည်းလည်းမဆိုနိုင်ဘူးမကောင်းတယ်လည်းလည်းမဆိုနိုင်ဘူးအဲဒီလိုမြင်နေရတယ်များပါတယ်ဥပ္ပခဥပ္ပခသဘောရှိတယ်သူကလိလိလိလိရှိတယ်ဥပ္ပခဝေဒနာသဘောရှိတယ်အဲဒီအမြင်နေအကောင်းဆိုးတွေကများဝေဒနာခံစားမှုပဲကောင်းတဲ့ခါကာလအမြင်ကောင်းတဲ့ခါကာလကောင်းတဲ့နေရာချင်းခံစားတယ်အမြင်ဆိုးတဲ့ခါကာလဆိုးတဲ့နေရာချင်းခံစားမြင်ကောင်းမြင်ဆိုးတယ် အဲလယ်နာအယုံနဲ့တွေ့တဲ့အခါကျတော့ခံစားမှုတော့သိမ့်မထင်ရှားပါဘူးအဲဒါဥပ္ပခဝေဒနာခေါ်တဲ့အဲဒီဝေဒနာတွေခံစားမှုတွေဟာလဲရှင်းကလည်းဖြစ်ခဲ့ပြီနောင်လည်းဖြစ်ဦးမယ်ခုလည်းဖြစ်စေပေါင်းလိုက်လို့ရှိရင်ဒါတွေဝေဒနာအစုပဲဝေဒနာတွေအပေါင်းအစုအဲအတွင်းမှာခံစားတဲ့အပြင်မှာခံစားတဲ့အပြင်မှာလည်းအတွင်းကိုမြင်ပြီးတော့ခံစားမှုဖြစ်အပြင်မြင်ပြီးတော့ခံစားမှုဖြစ် အတွင်းတင်လို့ခေါ်ရတယ်ဝေဒနာတော့ပြင်ပက်တော့ထွက်ပြီးမပြင်းနိုင်ဘူးဟွန်းအယုတ်အမြာကောင်းတာခံစားရတဲ့ခါကာလမြတ်တာပေါ့ယုတ်တာခံမကောင်းတာခံစားရတဲ့ခါကာလယုတ်တာပေါ့အဲဒါအကောင်းအယုတ်အမြတ်နှမျိုးပေါင်းလိုက်လို့ရှိရင်လည်းဝေဒနာခန္ဓာခေါ်တယ်အကြအနု ဒီခါတည်းကရှင်နေဆရာကြီးရဲ့မြင်တွေ့ပြီးတော့ခံစားရတာရှိတယ်မတင်မချတင်နေမှုမှုတွေမြင်တွေ့ခံစားရတာရှိတယ်အနည်းငယ်ထင်ရှားရှားကြီးမြင်တွေ့ခံစားရတဲ့ကဩလာရိကဉာဏသောဝေဒနာဖြစ်ကောင်းတာဖြစ်ဆိုးတာဖြစ်ဖြစ်ပဲကောင်းတာတွေပါတွေကမိမိတို့နေတဲ့ရာကြည့်ကြင်ရာတွေကြည့်တဲ့အခါကလည်းအနိကမှာထင်ရှားရှားမြင်ရတဲ့အခါကလည်းဉာဏ်ဉာဏ်ဌာနကြီးတွေဖြစ်ပါလေ အဲပွဲတော်ဘာလို့ဆိုလို့ရှိရင်နီးရကပ်ပြီးတော့ကြည့်ရတယ်ကတင်ကြရဖြစ်တဲ့အဝေးကနေပြီးကြည့်ရတယ်ကမှုံမှုံမွားမွားသိမတင်ကြဘူးတင်နေမုံဝင်ဖြစ်တယ်အဲတင်ကြရခြင်းနာဖြစ်တဲ့ခံစားမှုလည်းဝေဒနာပဲတင်နေမုံဝင်ဖြစ်တဲ့ဝေဒနာလည်းခံစားမှုလည်းဝေဒနာပဲအဲဝေဒနာချင်းတူလို့ပေါင်းလိုက်တော့ဝေဒနာခန္ဓာလို့ခေါ်ရတယ်နောက်ပြီးတော့အနီးအဝေး အနည်းမှမြင်ရတဲ့မြင်ပြီးတော့ခံစားတာရှိတဲ့အဝေးမှမြင်ပြီးခံစားတာရှိတဲ့အဲဒါနှစ်ခုပေါင်းလိုက်လည်းပဲအစုဖြစ်သွားတယ်ဝေဒနာခန္ဓာလို့ခေါ်သည်အဲဒါတွေကတစ်ခုကတစ်ခုတော့မရောက်ဘူးကွာရှင်းကမြင်တော့ကအကောင်းဆုံးခံစားခဲ့တာတွေများလာပြီယခုရှိသေးသလားဆိုရင်ဘာမှမရှိတော့ဘူး ယခုတိုင်အောင်လာမဟုတ်ဘူးသူခဏတည်းသူကုန်သွားတာပဲမြင်လို့ဆဲဆဲပဲရှိတာပဲမြင်ပြီးရင်မရှိတော့ဘူးနောက်ခါကာလလည်းဒီတိုင်းသွားမှာပဲမြင်တာတွေကမြင်ပြီးပြောက်ကုန်မှာယခုလောလောဆယ်မှာလည်းအကောင်းဆုံးတွေမြင်ပြီးတော့ခံစားရကောင်းကောင်းတွေကြည့်ပြီးတော့ဆရာဆရာဖြစ်နေမကောင်းတာတွေကြည့်ပြီးတော့လည်းမသားဆရာမဆန်းခြင်းဆရာတွေဖြစ်နေအဲဒါဝေဒနာတွေပဲ အဲ့ဒါအခုလောလောဆယ်ပဲဖြစ်ပြီးပြောက်သွားတာမှနောက်ပြီးနေမှာမဟုတ်ဘူးမပြီးမနေဘူးအဲ့ဒါကြောင့်မမြဲတဲ့တရားတွေပဲတဲ့ဒါထင်ရှားတဲ့ဥစ္စာတွေဒါပဲမလို့မရှိတဲ့ပုဂ္ဂိုလ်တွေမှာတော့အရင်ကမြင်လို့ကောင်းခဲ့တာနဲ့အခုမြင်လို့ကောင်းတာနဲ့အတူတူပဲအောင်းမိတယ်အရင်ကမြင်လို့မကောင်းတာနဲ့အခုမြင်လို့မကောင်းတာနဲ့အတူတူပဲအောင်းမိတယ်အရင်ကကောင်းခဲ့တာနဲ့အခုမကောင်းတာလည်းအတူတူပဲအောင်းမိတယ်အရင်ကမကောင်းခဲ့တာနဲ့အခုကောင်းတာနဲ့လည်းအတူတူပဲအောင်းမိတယ်တယောက်တည်းပဲထင်တယ်မရှိမှမတဲ့ပုဂ္ဂိုလ်တွေမှာ ရှုမှနေလို့ရှိရင်တော့ဒုက္ခိုက်တာနဲ့သူဖြစ်ပြီးပြောက်သွားတော့ဘယ်ဟာမှမမြဲဘူးမမြဲတာတွေရှင်းတယ်အဲဒီလိုသိအောင်လို့ပဲကိုမြင်နိုင်မြင်နိုင်လိုက်ပြီးတော့မှတ်နေရမှတ်သားမှုသင်ညက်ခန္ဓာမှတ်သားမှုသင်ညက်ခန္ဓာကလည်းမြင်နိုင်မြင်နိုင်မြင်ရတဲ့အာယုံကိုသူကမှတ်သားတယ်ဘယ်လိုဟာပဲဆိုတာမှတ်တယ်ဒါကြောင့်မို့နောက်တစ်ခါပြန်တွေ့လို့ရှိရင်များသွားရင်မှတ်မိတတ်တယ်အဲဒီလိုမှတ်သားလည်းသင်ညက်ခန္ဓာပဲသူလည်းအတိတ်အနာကပြစ္ဆုတ်ပါ လုံးမျိုးရှိတာပဲတွင်းပြင်ရှိတာပဲအယုတ်မြတ်ရှိတာပဲအကြာနုရှိတာပဲအနည်းအဝေးရှိတာပဲအကုန်လုံးပဲစတ္တဌာနအကုန်လုံးရှိတယ်အဲ့ဒါတွေစုပေါင်းပြီးတော့ပင်ညက်ခန္ဓာမှတ်သားတဲ့တရားစုဆိုပြီးတော့ခေါ်ရတယ်သင်္ခါရခန္ဓာတဲ့သင်္ခါရဆိုတာပြုမြင်အားထုတ်ပေးတာဒီသူကအမှုကရိယာတွေကြည့်အောင် ပြည့်စည်အောင်အဲဒီသင်္ခါရခန္ဓာတွေကပြုစုပေးနေဘယ်မှုဖြစ်ဖြစ်မြင်မှုပြီးအောင်ကြားမှုပြီးအောင်နားမှုစားသိမှုပြီးအောင်အဲသိသိမှုပြီးအောင်ဒီကုသနာကြံသိမှုပြီးအောင်ဝေမှုစားမှုထိုင်မှုထားမှုသွားမှုလာမှုပြီးအောင်အဲဒီကိုယ်မူရာတွေအလုံးစုံပြီးအောင်စိတ်မူရာတွေအလုံးစုံပြီးအောင်ပြုနေတာဘယ်သူကပြုနေတာလဲဆိုဒီသင်္ခါရတရားတွေကပြုနေတာပဲသင်္ခါရတရားတွေကပဲပြုလုပ်နေတာ နောက်သူတို့သင်္ခါရလို့ခေါ်တယ်သင်္ခါရရှုပြင်တတ်တဲ့တရားကြီးတဲ့ဒီတရားတွေအဲ့ဒါကတော့စေတသိက်အားဖြင့်ဆိုရင်အလုံး90ရှိပါတယ်မြင်တဲ့ခိုက်တာမှာတော့စိတ်နဲ့တွဲကြည့်တာ9မျိုးပဲရှိပါတယ်မြင်တဲ့ခိုက်တာလေးမှာတော့9မျိုးပဲရှိတယ်အဲတော့ဘယ်မှာလို့မြင်ပြီးတဲ့နောက်မှာဆက်ဖြစ်မဲ့ဇောစိတ်တွေဆိုတာရှိတယ်အဲဒီဇောစိတ်တွေကကုသိုလ်ဇောလည်းရှိအကုသိုလ်ဇောလည်းရှိတယ် အဲဒီအကုသိုလ်သောအကုသိုလ်သောတွေနဲ့တွဲဖြစ်တဲ့စေတသိက်တွေကလည်းပဲပြည့်စုံမယ်အကုန်လုံးပေါင်းလိုက်လို့ရှိရင်တော့စေတသိက်50နဲ့နှစ်ခုရှိတယ်50နှစ်ခုတည်းကဝေဒနာနဲ့ပညာနှုတ်လိုက်တော့50ရှိတယ်သင်္ခါရခန္ဓာကအရေတွားချင်း50ရှိတယ်ဒါပေမဲ့လို့ဒီ50လုံးတစ်ချိန်နဲ့တစ်ချိန်နဲ့ဖြစ်တာတော့မဟုတ်ဘူးမြင်တဲ့ခိုက်တာမှာတော့စေတသိက်9ပါးပဲဖြစ်တယ်ဒီ9ပါးတွေကလည်းမြတ်စွာဘုရားကဒေသနာအချင်းချင်းဟောတဲ့ခါကာလမှာ စေရနာရဲ့မနတိကသတ္တရဲ့မနတိကာရရဲ့ဒီသုံးခုလောက်ပဲဟောပါတယ်သင်္ခါရခန္ဓာမှာသိတဲ့တရားတွေကိုမဟောဝိသီဒီတရားသုံးခုကသင်ကြားလို့ဒီတရားသုံးခုပဲဟောထားတယ်ဖာတာဆိုတာအာယုန်နဲ့စိတ်နဲ့တွေ့သွားတဲ့သဘောလူကမတွေ့ပေမဲ့လို့လူကိုယ်ကမတွေ့ပေမဲ့လို့ကိုယ်နဲ့မတိုက်ပေမဲ့လို့စိတ်ထဲမှာတိုက်ခိုက်သွားတယ်လို့ထင်ရတယ်စိတ်ထဲမှာထင်ရှားရှားပေါ်လာ အဲလာကြောက်နေရင်သုံးတစ်ခုနဲ့ညာတိုက်မှန်လို့တဲ့ကံတကယ်စိတ်ထဲကတော့တိုက်သွားတဲ့အနေမျိုးတော့ထင်ရတယ်မတိုက်သေးဘူးအထူးအားဖြင့်တော့ဒီမော်တော်ကားတို့ကတော့ပြုကနိုင်ငံတွေ့တဲ့ခါကလာမှာအဲမော်တော်ကားနဲ့တိုက်သွားတဲ့လောက်ပဲစိတ်ထဲမှာတကယ်လန့်သွားအဲဒါအာယုန်နဲ့အဲစိတ်ထဲမှာအာယုန်နဲ့စိတ်နဲ့တွေ့ထီသွားတဲ့သဘောပဲ။ ကောင်းတဲ့အာယုန်နဲ့တွေ့ထိတဲ့ကရှိတယ်မကောင်းတဲ့အာယုန်နဲ့တွေ့ထိတဲ့ကရှိတယ်ကောင်းတဲ့အာယုန်နဲ့တွေ့ထိတဲ့ခံကောင်းသောခံစားမှုတွေဖြစ်တယ်မကောင်းသောအာယုန်နဲ့တွေ့ထိတဲ့ကမကောင်းသောခံစားမှုတွေဖြစ်တယ်အဲမြင်တိုင်းမြင်တိုင်းမြင်ရတဲ့အာယုန်နဲ့စိတ်နဲ့ဟာတွေ့တွေ့ပြီးတော့မှမြင်ပြီးသွားအဲမြင်တွေ့တဲ့သဘောဖတ်တာမြင်တွေ့အောင်လို့နှလုံးသွင်းတဲ့ဟာမနတိကာရမြင်တွေ့အောင်မြင်တွေ့မှုမြင်သိမှုဖြစ်အောင်လို့ကြီးကြီးအောင်လို့အားထုတ်ပေးတာကစေတနာ ဒီစေရနာကပြဋ္ဌာန်းတယ်ကိုယ်အောင်စားအောင်ထိုင်အောင်ထအောင်သွားအောင်လာအောင်ကိုယ်မူရာတွေပြည့်စုံအောင်ဒီစေတနာကကောင်းဆောင်ပြီးတော့အလုပ်လုပ်နေတာပဲကိုယ်မယ်ကိုယ်မယ်ကိုယ်ကျင်တယ်ကိုယ်ကျင်တယ်စသဖြင့်ရှုမှားတာဒီစေတနာပြဋ္ဌာန်းတဲ့တရားစုတွေပဲဒီစေတနာနဲ့တွဲပြီးတခါတည်းလောဘလည်းဖြစ်တယ်တခါတည်းဒေါသလည်းဖြစ်တယ်တခါတည်းမောဟလည်းဖြစ်တယ်မာနလည်းဖြစ်တယ်ဒိဋ္ဌိလည်းဖြစ်တယ်ဝိသိကိစ္စလည်းဖြစ်တယ် ငါတရားမှာကုသိုလ်တရားတွေလည်းဖြစ်တယ်သဒ္ဓါတတိစကြီးလည်းကုသိုလ်တရားတွေလည်းဖြစ်တယ်အဲဒါကုသိုလ်ကောင်းမှုတွေပြုလုပ်တဲ့အခါကာလကျတော့ကုသိုလ်တရားတွေနဲ့တွဲပြီးတော့ဖြစ်တယ်ဘယ်လိုတော့ဆိုလို့ရှိရင်တရားရှိခိုးတဲ့ဆိုရင်တရားစင်းတော်ကိုမြင်နေဆိုပါတော့အဲတရားစင်းတော်စေတီတော်ကိုမြင်နေဆိုလို့ရှိရင်စင်းတော်စေတီတော်တွေ အလေးပြုပြီးတော့နေတဲ့ပုဂ္ဂိုလ်ကမြင်လိုက်တာနဲ့တခါလဲလက်ဥချီခြင်းတဲ့စိတ်ကလေးပေါ်လာတယ်လက်ဥချီခြင်းတဲ့စိတ်ကလေးပေါ်လာအဲလက်ဥချီခြင်းတဲ့စိတ်ကလေးပေါ်လာတာတခြားမဟုတ်ဘူးကစေရနာကောင်းဆောင်ပြီးတော့ဖြစ်လာတဲ့သင်္ခါရခန္ဓာတရားတွေပဲအဲစိတ်ကပြတ်ဟိုတင်လောကဝဟာရမှာတော့စိတ်ကထင်ရှားလို့စိတ်လို့သာပြောရတယ်အမှန်တကယ်ကတော့စိတ်စိတ်ကခေါင်းဆောင်မဟုတ်ဘူးတဲ့မှာစေရနာကခေါင်းဆောင်လာတယ်စေရနာလက် လက်ဥချီဖို့ရတိုက်တွန်းတဲ့စေရနာကဖြစ်လာတော့လက်ဥချီတဲ့ရုပ်တွေဖြစ်လာလက်ဥချီမှုတစ်ခုပြီးပြီးတော့သွားတယ်အဲဒါကိုမူရတွေသင်္ခါရခန္ဓာရဲ့ကိုမူရတွေဖြစ်တာကကုသိုလ်နဲ့ပတ်သက်ပြီးတော့ဖြစ်တာဒါတတိစရကုသိုလ်တရားတွေနဲ့တွဲဖြစ်တာလူရင်စရာဝတ္ထုတစ်ခုတွေ့ရဆိုတာဥပမာသမင်နာသွားတယ်အဲ ပန်းပန်းမွင့်ကြိုက်တဲ့ပုဂ္ဂိုလ်တွေသူအချင်းအမျိုးသမီးတွေပန်းမွင့်ကြိုက်ပန်းမင်းနာသာတော့ပန်းမွင့်ကလေးတွေ့ပြီဆိုရင်ပန်းမွင့်ခွင့်ကျင်တဲ့စိတ်ကလေးကျဲတာအဲခုလိုတဲ့စိတ်ကလေးကျဲတာအဲ့ဒီမှာခုလိုတဲ့စိတ်ကလေးဆိုတာစိတ်ကိုသင်ရှားလို့တော့တောင်းတပြောတာအမှန်စိတ်ကတော့စေရနာတိုက်တွန်းတာကကူလိုက်ကူလိုက်ဟိုတိုက်တွန်းတယ်ဟိုမှာစေရနာဒီပန်းလေးကူလိုက်စေရနာတိုက်တွန်းအဲ့ဒီမှာဘုရားတင်ဖို့ပါဖို့ဆိုလို့ရှိရင်လည်းကုသိုလ် ကုသိုလ်စိတ်ကုသိုလ်စေတနာလို့ဆိုရမှာမို့လေတော့မဟုတ်သေးခြင်းတခြားနည်းနဲ့သုံးဖို့ပါမို့ပါဖို့အလှအလှအလှပြင်ဆင်ဖို့ဒါလို့ဆိုလို့ရှိရင်တော့လောဘလို့ဆိုရမှာပဲအဲလောဘနဲ့တွဲပြီးနေတာလားဖြစ်တယ်အဲဒီမှာဘန်ခုကိုရတိုက်တွန်းတဲ့စေတနာကြောင့်ဘန်ခုလိုတဲ့စိတ်တွေဖြည့်ပြီးတော့လက်တစ်ပြေးရင်းနေတဲ့ခါလဲပန်းစီကိုလက်ကသွားရတာကို စိတ်ကြောင့်စိတ်ဒဇဥတွေတွန်းကန်ပြီးတော့ဖြစ်သွားတာဒီမှာယောဂီပုဂ္ဂိုလ်တွေကမှားရတယ်။ဆိုတော့အဲ့ဒီကမှားနေတဲ့ပုဂ္ဂိုလ်ကရှားပါလိမ့်မယ်။အဲမှားရတယ်။မှခူးကျင်တယ်ခူးကျင်တယ်လက်ကြွကျင်တယ်ကြွကျင်တယ်ကြွတယ်ကြွတယ်လှမ်းတယ်လှမ်းတယ်အဲကင်လို့ရှိရင်ကင်တယ်ခူးရင်ခူးတဲ့ဒါတွေအကုန်လုံးမှတ်မယ်ဆိုလို့ရှိရင်ဝိပဿနာတွေအကုန်ဖြစ်တာပေါ့သူက။ဘယ်လိုခါမှဖြစ်နိုင်တယ်ဆိုလို့ရှိရင်တော့ ကုသိုလ်အလုပ်တွေမှာတော့ဖြစ်နေမှာလားအကုသိုလ်အလုပ်တော့ဖြစ်ဖို့သိမလွယ်ပါဘူးအဲဒီမှာသတိမရဘူးကုသိုလ်လုပ်တယ်မှာဘုရားပန်းကတဲ့အခါရေကတဲ့အခါအဲဒီလိုခါကာလတွေမှာအဲလက်ကြွရင်တဲ့စိတ်လမ်းရင်တဲ့စိတ်လူရင်တဲ့စိတ်လက်ဥချရင်တဲ့စိတ်အယူသည်ပြည့်ရင်တဲ့စိတ်အဲဒီစေရနာတွေစေရနာတွေကြထားပြီးတော့ပြည့်နေတာတွေပဲသင်္ခါရခန္ဓာတရားတွေသူကနေပြီးကိုယ်မူရာတွေအမျိုးမျိုးဖြစ်အောင်လို့ပြုလုပ်ပြီးတော့ပေးအဲဒါတွေ အဲဒါသင်္ခါရခန္ဓာတဲ့လောက်ပဲထားအောင်ပါပဲအဲဒါနာခန္ဓာလေးပါမြင်စေခန္ဓာနဲ့မျက်စိနဲ့အရှင်းကရူပခန္ဓာတဲ့မြင်သိတာမြတ်သောကဝိညာဉ်နဲ့ခန္ဓာမြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာမြင်ရတဲ့အာယုံကိုမှတ်သားတာကသင်္ညေခန္ဓာမြင်မှုကိစ္စပြီးအောင်အထုတ်ပေးတာကစေရနာတို့မနတိကာရတို့ ပြစ်စောပေးတယ်နှလုံးသွင်းပေးတယ်မြင်မှုပိစ္ဆာပြီးအောင်ပြစ်စောပေးတာကသင်္ခါရခန္ဓာတဲ့ဘောခန္ဓာ၅ပါးပဲမြင်စေမှာခန္ဓာ၅ပါးအတိုင်းဆိုရမယ်မြင်စေခဏ၌မျက်စိနဲ့သင်္ခါရူပခန္ဓာမြင်သိခါမျှသဘောက ညာနဲ့ခန္ဓာမြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာမြင်ရတဲ့အာယုံကိုမှတ်သားတာကသင်ညက်ခန္ဓာမြင်မှုကိစ္စကြည့်အောင်ကြောင်းညစိုက်တာစစ်စောတာက ္ခါရခန္ဓာအဲအဲ့ဒါအလုံးခန္ဓာ၅ပါးပဲမြင်စေခဏမှာခန္ဓာ၅ပါးမြင်စေခဏမှာမြင်တယ်မြင်တယ်လို့မှဒီခန္ဓာ၅ပါးကိုသိတာပဲဝိပဿနာရှုရစဘာရှုရတယ်ဆိုတော့ရှင်ဒီခန္ဓာ၅ပါးနဲ့ရှုရတာပဲอืมခန္ဓာ၅ပါးအတူရုပ်ကြရင်ခန္ဓာ၅ပါးပြည့်စုံပြောမယ်ဆိုဥပါဒณะခန္ဓာလို့ခေါ်တယ်လောကီခန္ဓာ၅ပါး

မှန်စွာရှိဖြစ်တယ်အဖြစ်အဲ့ဒါလေးဆိုရမယ်ဒါလေးမှတ်တာဒါလေးအနံသုံးချက်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်သည်နည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်သည်နည်းဆွဲလာနိုင်ရာ ဖြစ်သည်ဆွဲလာနိုင်ရာမာခန္ဓာမန္တရာရှိ၍ဖြစ်သည်ဝိပဿနာညာဆိုတာဘာရှိရတယ်လဲဘယ်လိုတရားရှိရတယ်လဲဒါရေးကြည့်တယ်ပထဝီကတိုင်းစာရှိတွေကိုရှိရင်ဝိပဿနာမဖြစ်ဘူးအဲသမာဓိနဲ့မဲ့ယူပြီးအာနာပါနာရှိရင်လည်းဝိပဿနာဖြစ်ဘူးသမထကဖြစ်တယ် အဲတော့ဘယ်လိုအရှိရသလဲဆိုတော့ဆွဲလာနိုင်ရငါးခန္ဓာဆွဲလာနိုင်တဲ့ခန္ဓာငါးပါးဥပါဒိုင်အာဖြစ်တဲ့ခန္ဓာငါးဥပါဒံဆိုတဏှာနဲ့ဒိဋ္ဌိမျိုးပဲတဏှာဖြင့်ပါရာပြီးဆွဲလာနေဒိဋ္ဌိဖြင့်အထင်မှားပြီးဆွဲလာနေပါရာပြီးဆွဲလာတာကတော့နှိမ့်သက်တာပါဘောကောင်းတာလေးတွေတွေ့လို့ရှိရင်လူချင်းပြီးနှိမ့်သက်ပြီးပါရာပြီးဆိုတဲ့ဥစ္စာပါရာပြီးတော့ဒါလေးရကျင်တာလည်းမရမနေနိုင်အောင်သိပြီးတော့ဆွဲနေတာလေ ခဏခဏလည်းစိတ်ကူးလည်းပေါ်နေတာပဲပါရပြီဆိုလာတယ်ဒိဋ္ဌိနဲ့ဆိုလာတာကအထင်မှားတဲ့ပုဂ္ဂိုလ်တ attva ပဲအသက်ရှင်နေတဲ့အကောင်ပဲအဲဒီတော့လွယ်မှားတယ်သိပြီးတော့မှားတော့ယူတယ်နဲ့ဆွဲလာတယ်အဲဒီတော့တဏှာဒိဋ္ဌိဆွဲလာတာဘယ်လိုဟာတွေဆွဲလာနေလို့ဆိုခန္ဓာ၅ပါးတွေဆွဲလာတာပဲလောကီခန္ဓာ၅ပါးလောကုတ္တခန္ဓာမပေါ့ဒါလောကုတ္တခန္ဓာဆိုတာ message စေတသိက်တရားတွေကိုကိုယ်စိတ်စေတသိက်တရားတွေ အဲမေဖို့စိတ်စေတသိက်တရားဒါတွေကလောကုတ္တရာခန္ဓာတွေအဲ့ဒါတွေကတော့ဆွဲလန်းတော့မကြည့်ဘူးလောကီစိတ်စေတသိက်တရားတွေလောအခုလူတွေရှိနေတာကလောကုတ္တရာမရှိပါဘူးလောကီရှိတာလောကုတ္တရာဘယ်ခါရှိတော့ဆိုမဲ့တရားထုံးနေတဲ့ခါကလာဝိပဿနာဉာဏ်ရင်းတော့မဲ့ဉာဏ်ရင်းနိဗ္ဗာန်ကိုမျက်မှောက်တွေ့သွားတယ်သင်သင်္ခါရယုံနာနဲ့ညီးတဲ့သဘောဆက်ရောက်ပြီးသွားတယ်အဲဒီခိုက်တာမှာ message message စေတသိက်ရှိတယ်အဲကိုယ်စိတ်စေတသိက်လည်းအဲဒီခိုက်တာမှာရှိတယ်နောက်ဖလားသမဘဝင်စားတဲ့အခါလဲ ယုံနာသင်္ခါရညဉ့်ရပြန်ပြန်ရောက်နေတဲ့အခါကိုယ်စိတ်စိတ်တွေတွေရှိတယ်။အဲဒီလိုခါမှလောကုတ္တရာခန္ဓာဆိုတာရှိတယ်။ဒီရင်ခါရီမာရမြင်နိုင်ကြတဲ့လောကီခန္ဓာတွေကြီးတဲ့ပါပဲအဲဒါဥပါဒနာခန္ဓာလို့ခေါ်တယ်။ဥပါဒာဤအာယုံဖြစ်တဲ့ခန္ဓာတွေတဲ့ဥပါဒာဤအာယုံဆွဲလမ်းမှုအာယုံဖြစ်တဲ့ခန္ဓာတွေဆိုတော့ဆွဲလမ်းနိုင်တဲ့တရားတွေပေါ့ဆွဲလမ်းကံတရားတွေဆွဲလမ်းကံတရားတွေအဲဒါတွေဥပါဒနာခန္ဓာတွေကဒါတွေရှိရတယ်တဲ့။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 ပုဂ္ဂိုလ်တ attva ပဲဆိုပြီးဒိဋ္ဌိနဲ့သူကဆွဲလာတယ်ထင်မှပြီဆွဲလာ။ပါရပြီးတော့ဆွဲလာရင်လည်းဆွဲလာမယ်ဒိဋ္ဌိနဲ့အမြင်မှထင်မှယူမှပြီးဆွဲလာရင်လည်းဆွဲလာမယ်။အဲဒီနည်းနှစ်နည်းတော့ဒီနည်းနည်းနဲ့တော့ဆွဲလာနေတာမြင်နိုင်ကြတဲ့အာရုံတွေကိုဒီလိုဆွဲလာနေတယ်။အဲဒါတွေမဆွဲလာရအောင်လို့ဝိပဿနာရှုရတာပဲမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့လိုက်ပြီးတော့ရှုရလိုက်ပြီးတော့ရှုတော့မြင်ပြီးတာနဲ့ရှုလိုက်ကြားပြီးတာနဲ့ရှုလိုက်နာပြီးစားပြီးတွေ့ပြီးတာနဲ့ရှုလိုက်သိပြီးတာနဲ့ရှုလိုက်ချက်ချင်းချက်ချင်းလိုက်ပြီးတော့ရှုတော့ တဏှာဆွဲလာမှုရအချိန်မရှိဘူးဒိဋ္ဌိဆွဲလာမှုရအချိန်မရှိဘူးအခွင့်မရဘူးတဏှာဒိဋ္ဌိကင်းတယ်အဲဒီလိုကင်းအောင်လို့ဝိပဿနာရှိရတာအဲကြောင့်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်တယ်ဒီဆွဲလာနေရငါခန္ဓာမှာစွာရှိရဖြစ်တယ်ဒီဆွဲလာနေတဲ့ခန္ဓာ၅ပါးရှိရပါတယ်အဲဒီတော့ရှိရတာဘယ်အကျိုးမှရှိတော့ဘာလို့ရှိတော့ဘာရအောင်မရှိတော့ပြီးတော့ဘယ်လိုခံရှိရတော့ဒီယုံနာတရားတွေ ဖြစ်ပြီးတော့ချုပ်သွားမှနောက်မှပြန်စဉ်းစားပြီးရှုရမလားမဖြစ်သေးခင်ကကြိုတင်ပြီးတော့စဉ်းစားပြီးရှုရမလားဖြစ်စဲမှရှုရမလားမေးကြရှိတယ်ဒါကြောင့်အဲ့ဒီဥစ္စာလည်းပဲပြန်မေးခွန်းနဲ့ထည့်ထားပါလေဘယ်ကျိုးငါဘယ်ခန္ဓာမှန်စွာရှုရပါသနည်းဘယ်ကျိုးအတွက်ရှုရတယ်လဲဘယ်ခါကာလရှုရတော့ဒီစုပ်ပန်းဆဲဆဲမှရှုရသလားဖြစ်ပြီးချုပ်သွားလို့နောက်မှရှုရသလားမဖြစ်သေးခင်ကဆိုတော့ဂျူတင်နေရှုရသလားအဲ့ဒီလေးပဲကိုကြာမေးထားတယ် ဘယ်ကျုံမှာဒုက္ခနာမစွာရှိရပါသနည်းတဲ့ဒါအဖြေကမဆွဲဖို့ရဖြစ်သေးမှာမှန်စွာရှိရပါသတည်းမဆွဲဖို့ရရှိရတယ်ဖြစ်သေးပြစ္ဆုတ်မှာမှယူအတိတ်လွန်ပြီးသားတွေရှိရတာမဟုတ်ဘူးအနာကနောက်ဖြစ်မှာတွေသောသောအကျိုးနည်းရှိရတာမဟုတ်ဘူးဖြစ်သေးဖြစ်သေးမှာယူဖြစ်သေးဆိုတော့ဖြစ်ပြီးသားဖြစ်ပြီးသားပေါ့လေဖြစ်ဖြစ်တုံးဆဲဆဲတော့ခဏပြစ္ဆုတ်ပါတော့မယူနိုင်ဘူးအဲဖြစ်ပြီးပြီးရင်ဖြစ်ပြီးပြီးရင်အဲလိုရှိရပါရဲ့လား ယောဂီပုဂ္ဂိုလ်နေရာပြန်ဆနာပစ္စုပန်နေရာပြန်မထင်ရှားပါနဲ့ဒီလိုပဲရှုလို့ရတယ်သိဉာဏ်ကြီးနဲ့တော့ဘယ်သူမှမရှုနိုင်ဘူးတကယ်ဖြစ်နေလို့ဆဲဆဲတော့ရှုလို့မဖြစ်ပါဘူးစိတ်ဖြစ်နေတော့စိတ်နဲ့ရှုမဖြစ်နိုင်ဘူးဒီဥစ္စာတော့ဘယ်သူမှမဖြစ်နိုင်ဘူးဘုရားရဟနာလည်းမဖြစ်နိုင်ဘူးဒီဥစ္စာအဲဖြစ်နိုင်တာကအနည်းဆုံးကတော့ယခုဖြစ်ယခုရှုအခုမြင်ခုရှုခုကြားရင်ခုရှုမြင်ပြီးပြီးချင်းကြားပြီးပြီးချင်းချက်ချင်းချက်ချင်းနောက်ကလိုက်ပြီးတော့ရှုနိုင်တယ်အဲဒီလိုရှုရတာကိုဖြစ်ဆဲမှရှုတယ်လို့ခေါ်ပါတယ်အဲဒါဆိုရမယ် ဘေကျိုးငါဒုက္ခနာမန်စွာရှိရပါရမည်ဘေကျိုးငါဒုက္ခနာမန်စွာရှိရပါရမည်ဘေကျိုးငါဒုက္ခနာမန်စွာရှိရပါရမည်မဆွဲဖို့ရာဒုက္ခနာ ကွယ်ဖို့ရာဖြစ်စေမှာမှန်စွာရှိရပါသတည်းမဆွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသတည်းမဆွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသတည်းဘယ်ကျိုးမှရှိတော့ဆိုမဆွဲဖို့ရတဲ့ဆွဲလာမှုဥပါဒာနဲ့မဖြစ်အောင်လို့ တဏှာဒိဋ္ဌိဥပါဒဏ်နဲ့ကျင့်အောင်လို့ရှိရတယ်မရှိရင်ဖြင့်တဏှာဒိဋ္ဌိဥပါဒဏ်နဲ့ဖြစ်နေဒါကြောင့်မို့သူဥပါဒဏ်နဲ့ခန္ဓာလို့ခေါ်တယ်ဥပါဒဏ်အာယုဖြစ်တဲ့ခန္ဓာတဲ့ဥပါဒဏ်ဖြင့်ဆွဲလာနိုင်တဲ့ခန္ဓာတွေပဲမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်လာတဲ့များတရားတွေဝိပဿနာဉာဏ်များမှန်တိုင်းမသိလို့ရှိရင်အဲဒီတရားတွေကိုမြဲတဲ့နေရာဖြင့်လည်းသင်သင်ဆွဲလာနိုင်တယ် အခုတရားနှလုံးသွင်းခြင်းရှုမှတ်ခြင်းမရှိတဲ့ပုဂ္ဂိုလ်တွေဒီတိုင်းထင်နေတာပဲမြင်တာတွေတွေ့လို့ရှိရင်အရင်ကလည်းမြင်တယ်ခုလည်းမြင်တယ်နောက်လည်းမြင်အောင်ပါပဲမြင်တာလည်းငါတယောက်တည်းပဲမြင်တာလည်းပဲအဲပုဂ္ဂိုလ်ဆိုရင်လည်းငါပဲလူများကိုဆိုရင်လည်းဘသူပဲပါပဲအရင်ကလည်းရှိနေတယ်ခုလည်းရှိတယ်နောက်လည်းရှိအောင်ပါပဲအဲဒီလိုပဲထင်တယ်ကွာမြဲတဲ့နေရာချင်းထင်တယ်ဆိုလားချမ်းသာတဲ့ကောင်းတဲ့နေရာချင်းလည်းထင်တယ်ဆိုလား လဲခြင်းနေတဲ့ပုဂ္ဂိုလ်သတ္တဝါအနေအချင်းလည်းခင်မင်းဆွဲလာနေကြတာပဲဒါကဖြေရုပ်ဖြစ်ခြင်းပဲဒါကတော့ကြောင်းပြက်မနေရဘူးသင်နာမတက်ရဘူးသူကသူဖြစ်ပြီမြင်လိုက်တာနဲ့အဲဒီဟာဆွဲလာနေတာပဲမြင်တဲ့မိမိကိုယ်ရောမြင်ခံတဲ့အရာဝတ္ထုရောအရင်ကလည်းရှိခုလည်းရှိမြဲတည်နေတယ်ထင်တယ်ကောင်းတယ်လို့လည်းထင်တယ်အသက်ရှင်နေတယ်အကောင်ပဲလို့လည်းထင်တယ်ယောက်ျားမိန်းမအဲဒီလိုလည်းထင်တယ်အဲဒါတွေက အထင်မှားပြီးဆွဲလန်းတာတွေတဲ့နှိမ့်သက်သာစရာအဖြစ်နဲ့ထင်မြင်ပြီးတော့နှိမ့်သက်သာမှုတွေလည်းဖြစ်နေဆာယာပြီးတော့ဆွဲလန်းတာတွေအဲဒီလိုဆွဲလန်းမှုတွေမဝင်ရအောင်မြင်ပြီးရင်ပြီးချင်းကြားပြီးရင်ချက်ချင်းချက်ချင်းလိုက်ပြီးတော့ယူရတယ်သမင်းသမင်းတလို့ဒုဒုချက်ဆိုတာလိုပဲဟိုကမြင်လိုက်တာနဲ့ဒီကမြင်တယ်ကြားလိုက်တာနဲ့ကြားတယ်နားလိုက်တာနဲ့နောက်ကတကောက်ကောက်နဲ့လိုက်ပြီးတော့ရှုနေအဲဒီလိုရှုတော့မြင်မှုကြားမှုနဲ့စပြီးတော့ ပါရမှုလည်းမဖြစ်နိုင်တော့ဘူး။ထင်မှားအထင်မှားမှုအထင်မှားပြီးဆွဲလမ်းမှုလည်းမဖြစ်နိုင်တော့ဘူး။အဲဒီတော့တဏှာဒိဋ္ဌိနဲ့ဆွဲလမ်းမှုတွေမဖြစ်အောင်လည်းရှိရတယ်။ရှိတော့လည်းပဲဖြစ်ဆဲမှရှိရတယ်မဆွဲဖို့ရဖြစ်ဆဲမှဖြစ်ဆဲဖြစ်ဆဲမှမြင်ဆဲမှကြားဆဲမှနားဆဲမှစားဆဲမှအဲဒီလိုဖြစ်ဆဲဖြစ်ဆဲမှရှိရတယ်။ဖြေပြီးမှနာကြမှာမဟုတ်ဘူး။ နောင်ရှင်းတဲ့ဥစ္စာအခုမဖြစ်သေးငါစောစောကြွတင်ပြီးတော့မှန်းဆတွေးပြီးရှုရမှာမဟုတ်ဘူး။သာဝတ္ထကပါတဲ့အတိုင်းညာဆတွေးပြီးရှုရမှာမဟုတ်ဘူး။တကယ်ဖြစ်ဆဲကိုရှုရတယ်။ကိလေသာတွေဖြစ်တာကလည်းတကယ်ဖြစ်ဆဲကိုအကြောင်းပြုရှင်းနေတာ။ဉာဏ်ကြီးကမြင်တာအကြောင်းပြုပြီးတော့ကိလေသာဖြစ်နေတာမမြင်ရတဲ့ဟာကိလေသာဖြစ်ပါမလားစဉ်းစားကြည့်ပေါ့။ကဲလူတယောက်မမြင်ဘူးလေဘူးဆိုတော့အဲဒီလိုလူတယောက်အကြောင်းပြုပြီးတော့ နှစ်သက်မှုလည်းမဖြစ်နိုင်ဘူးမုန်းခြင်းလည်းမဖြစ်နိုင်ဘူးဟုတ်လားတော့ကိုမသိမှမသိပဲအဲဒီလိုလူတွေအများကြီးရှိတယ်ကိုမတူဘူးတဲ့လူတွေတခြားမြို့ရွာတွေမှာတခြားနိုင်ငံတွေမှာဒီလိုလူတွေအများကြီးရှိပါတယ်ကိုမတူဘူးတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေအကြောင်းပြုပြီးတော့ခြေလည်းမချင်းနိုင်ဘူးမုန်းလည်းမမုန်းနိုင်ဘူးဘာကြောင့်လို့နော်ဒီလိုစီမံမှမသိပဲနဲ့ဘယ်နဲ့လုပ်ပြီးခြေလို့ဖြစ်မလဲဘယ်နဲ့လုပ်မုန်းလို့ဖြစ်မလဲအဲအဲဒီလူကို မြင်သွားပြီဆိုတော့ကျင်တော့ဘယ်လောက်ရဝေးကပုဂ္ဂိုလ်ဖြစ်ဖြစ်ပေါ်တယ်ခုကိုရှေ့ရောက်လာလို့မြင်သွားပြီဆိုရင်ချစ်စရာကောင်းရင်တော့ချစ်လိုက်မယ်မုန်းစရာကောင်းရင်လည်းမုန်းလိုက်မယ်တော့ကတော့ဖြစ်တော့မှာပဲအဲဒါမြင်ရကနေပြီးတော့ဖြစ်နေတာသူ့သဘောတည်းဖြစ်နေတို့သူကြားတွေကလည်းဒီတိုင်းပဲဖြစ်ပါတယ်အဲဒီတော့မဖြစ်ရအောင်လို့မဆွဲဝရဖြစ်စဲမှာတဲ့ဖြစ်စဲမှာရှိရတယ်တဲ့မြင်ပြီးပြီးချင်းကြားပြီးပြီးချင်းချင်းချင်းချင်းရှိရတယ်မဆွဲဝရဖြစ်စဲမှာ မှန်စွာရှိရပါတည်းအဲဒီလိုရှိရတယ်အဲဖြေခိုက်ကုန်မရှိလို့ရှိရင်ဆွဲမှုတွေဝင်ရောက်တယ်တဲ့ဖြေခိုက်မရှိယုံနာစုဆွဲမှုဝင်ရောက်သည်ဖြစ်တိုင်းမရှိယုံနာစုဆွဲမှုကင်းပြောက်သည်အဲဖြစ်ခိုင်မှာမရှိလို့ရှိရင်မြင်ခိုင်မှာကြားခိုင်မှာနားခိုင်မှာစားတိခိုင်မှာတွေ့တိခိုင်မှာခွေးခိုင်ဆန်းခိုင်ထိုင်ခိုင်ထားခိုင်သွားခိုင်လာခိုင်လှုပ်ရှားခိုင်မှာမရှိခဲ့လို့ရှိရင်ဇွဲလာမှုဝင်ရောက်သည်တဏှာဖြင့်ตายရမယ် ဒိဋ္ဌိဖြင့်မြဲတဲ့နေရာဖြင့်အဲအထင်မှားယူမှားပြီးဆွဲလာမယ်ငါပဲသူပဲပုဂ္ဂိုလ်တ attva ပဲတဲ့ထင်မှားမြင်မှားယူမှားပြီးဆွဲလာမယ်အဲဒီတော့ဆွဲလာနေဖြစ်ပါလိမ့်မယ်ဖြစ်တိုင်းဖြစ်တိုင်းနာမှပါတဲ့မြင်တိုင်းမြင်တိုင်းမြင်ပြီးမှကြားပြီးမှမြင်တိုင်းကြားတိုင်းနာနဲ့စားတိုင်းတွေ့ထိတိုင်းအကုန်လုံးလိုက်ပြီးတော့ချက်ချင်းချက်ချင်းမှမှလို့ရှိရင်တဲ့အဲဒါဖြစ်တိုင်းမှရှိယုံနာစုအဲ့ဒီယုံနာစုပေါ်မှာဆွဲလာမှုမဖြစ်တော့ဘူး အမှန်တိုင်းပြီးသွားတာကိုရုပ်သဘောမျှနာမ်သဘောမျှဖြစ်တဲ့သဘောမျှအမှန်တိုင်းပြီးသွားတာဇလာမှုမရှိဘူးတဲ့အဲဒါလေးဆိုပါတယ်အဲဒါလေးလည်းဆိုပါအောင်တော့တူရုပ်ပဲဖြစ်ခိုင်းမရှုယုံနာစုဆွဲမှုဝင်ရောက်သည်ဖြစ်ခိုင်းမရှုယုံနာစုဆွဲမှုဝင်ရောက်သည် လက်ခံမရှုယုံနာစုဆွဲမှုဝင်ရောက်သည်စိတ်တိုင်းမရှုယုံနာစုဆွဲမှုကင်းပြောက်သည်စိတ်တိုင်းမရှုယုံနာစုဆွဲမှုကင်းပြောက်သည်အဲကိုယောဂီပုဂ္ဂိုလ်တွေမြင်နိုင်ကြတိုင်းနေ ခြေပြီးပြင်းချက်ချင်းချက်ချင်းလာပြီးတော့ရှုနေရတာဆွဲလာမှုကင်းပြောင်းလို့ရှုနေရတာကင်းလည်းကင်းပြောက်တယ်။ရေသမာရိညာကောင်းလာတဲ့အခါကျရင်ပညာကမှကိလေသာမဝင်နိုင်ဘူးညာကလည်းမဝင်နိုင်ဘူးကြာရကနာရကဆာရကဒုတိယကကိုယ်ရဆာရထိုင်ရထားရကသိကုသနာကြံစီရကဘယ်ကမှကိလေသာမဝင်နိုင်ဘူးအကုန်လုံးဖြစ်ပြီးပြဖြစ်ပြီးပြဒီလိုပဲပြီးနေတာအဲဆွဲလာမှုတွေကင်းပြောက်တယ်တဲ့ဒီလိုကင်းပြောက်အောင်လို့ ဝိပဿနာရှိရတယ်အဲ့ဒါဉာဏ်ကနေပြီးတော့ခန္ဓာ၅ပါးဒုက္ခသစ္စာတရားတွေကိုသိအောင်လို့ရှုပြီးတော့သိနေတာပဲထို့အတူကြားရတာอืมကြားလေခဏမှာဟိုလေလေခဏကကပြီးသွားကြားလေခဏမှာနားနဲ့အပံငါယုတ်ကြားပြီးတာကနာမ်ကြားပြီးတဲ့နာမ်ထဲမှာကြားပြီးကမြတ်သဘောကဝိညာဉ်နဲ့ခန္ဓာ ကြားလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာကြားတဲ့အာယုံမှတ်သားမိတာက သင်္ညေခန္ဓာကြားမှုပြီးပြီးအောင် ကြောင်းညာဆိုင်တာသစ္စောပေးတာက သင်္ခါရခန္ဓာကြားရင်ကြားရင်အဲ့ဒါကိုရှင်းတာနာကြည့်တဲ့ရုပ်ကလည်းရှိတယ်ကြားတဲ့တန်ရုပ်ကလည်းရှိတယ်အဲ့ဒါယူပခန္ဓာအဲကြားပြီးတာကနာခန္ဓာ၄ပါး အဲနာခန္ဓာလေးပါးထဲမှာကြာတိယုံမြကြာယုံမြသဘောလေးပေါ်တယ်ကြာယုံမြသဘောလေးအဲ့ဒါလေးကဝိညာဉ်နဲ့ခန္ဓာကြာတဲ့အတန်လေးတိယုံမြကြားလို့ကောင်းတာမကောင်းတာလေးကရှင်းရတာကိုအဲဒီအရာကဝေဒနာခန္ဓာကြားမိတာရုပ်မှတ်သားတာလေးရှိတဲ့သူကသင်္ကေခန္ဓာကြားမှုပိစ္စပြီးအောင်လို့အဲเจ้าညာစိုက်ပေးတယ်နှလုံးသွင်းတယ်စစ်ဆော်တယ်အဲဒီမှာစေရနာမနတိကာရဖကဒီတရားတွေကသူကသင်္ခါရခန္ဓာဘောင်ခန္ဓာ၅ပါးပဲ ကင်ဆိုရမယ်ကြားလေခဏ၌နားနဲ့အပံကရူပခန္ဓာကြားလေခဏ၌နားနဲ့အပံကရူပခန္ဓာကြာတိကမြသဘောကဝိညာဉ်နဲ့ခန္ဓာကြားလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာ ကြားတဲ့အာယုံကိုမှတ်သားမိတာကသင်ညက်ခန္ဓာကြောင့်မူကိစ္စပြီးအောင်ကြောင့်ညာဆိုင်တာသိဆိုတာကသင်္ခါရခန္ဓာအဲဒါပေါ့ခန္ဓာ၅ပါးပဲဒီခန္ဓာ၅ပါးတွေကြားရင်ကြားရင်ဖြစ်နေတာပဲ ဖြစ်နေတဲ့ခန္ဓာနာကမရှိမှမလို့ရှိရင်ဆွဲလာမှုဖြစ်တယ်။ပါရပြီးတော့လည်းဆွဲလာမယ်၊ထင်မှားပြီးတော့လည်းဆွဲလာမယ်။အပန်းကောင်းလေးကြားတဲ့ခါကလာကြပါရတာပေါ့။အဲနှိမ့်တဲ့ပါရပြီးဒါလေးဆွဲတယ်။ပြီးတော့ကြားတာကလည်းငါပဲ။ကြားတဲ့အပန်းအဲဒီအပန်းရှင်ကလည်းပုဂ္ဂိုလ်ပဲသတ္တဝါပဲ။အဲဒီတော့လည်းထင်လွဲပြီးတော့ ဆွဲလန်းနေအဲဒီဆွဲလန်းနေကင်းအောင်လို့ကြားတိုင်းကြားတိုင်းကမှတ်နေတယ်နားတယ်ကြားလို့ရှိရင်ကြားတယ်ကြားတယ်ကြားတယ်မှတော့အခုအတန်ကြားတိုင်းကြားတိုင်းစိတ်နဲ့စိုက်ကြည့်ရင်ဒီတိုင်းမှာပဲကြားပြီးပြောက်ကြားပြီးပြောက်ကြားပြီးပြောက်ဒီထဲမှာစိတ်သက်စရာပါရစရာအကုစရာမရှိဘူးကြားပြီးပြောက်မှမြဲတာလည်းကြီးတယ်ဆင်းရဲကြီးတယ်ပဲသူသဘောနဲ့သူကသဖြစ်နေတဲ့သဘောတရားကြီးတယ်ပဲ အဲ့ဒါလေးတွေမှန်တိုင်းပြောင်းကြားတိုင်းကြားတိုင်းသာရှုရတယ်မရှုဘဲနဲ့မပြီးဘူးသူကရှုဖို့မလိုပါဘူးလို့ပြောတယ်ဒါသူတို့အတွက်တော့မလိုဘူးကသူတို့သူတို့အတွက်တော့မလိုဘူးသူကမယုံကြည်တဲ့ပုဂ္ဂိုလ်တွေကိုမယုံကြည်တဲ့ပုဂ္ဂိုလ်တွေဆိုတော့သူတို့တွေမလိုဘူးသူတို့မှလည်းတရားလည်းတိုးတက်ခွေရဘာမှမရှိတော့ဘူးအဲညဇောဘုရားရဲ့အဆုံးမဩဝါဒကို အပြည့်စုံပြည့်မဲ့ပုဂ္ဂိုလ်တွေအတွက်ကတော့လိုတယ်ကြားတိုင်းကြားတိုင်းကျူးမှာကြားတိုင်းကြားတိုင်းကျူးပြီးအဲကြားတာလည်းဖြစ်ပြီးပြောက်သွားကြားပြီးတာလည်းဖြစ်ပြီးပြောက်သွားကြားတဲ့အာယုံလည်းဖြစ်ပြီးပြောက်သွားအဲဒုက္ခိုက်တာလည်းသူဖြစ်ပြီးပြောက်သွားတာလည်းတွေးမှမြင်မှမမြင်တဲ့တရားတွေပဲဆင်းရဲတွေပဲပုဂ္ဂိုလ်သားတော်မူတဲ့အနတ္တသဘောတရားတွေပဲလို့သိပြီးတော့နိဗ္ဗာန်တည်းညီးဝေတယ်ဆိုတာဒီမှာဖြစ်တာနိဗ္ဗာန်ညာ အစာတုံးကတော့အဲဒီကြားတာတွေအောင်သာယာကြာဖြစ်နေတာအဲကိုယ်တန်သူ့တန်နေသာယာကြာဖြစ်နေတာကိုယ်ကလည်းပဲအမှန်နေထုတ်ပြီးတော့ပြောခြင်းဆိုခြင်းနဲ့အဲလူချင်းတွေပါလေဆိုခြင်းနဲ့ရှိတာပဲဆိုရတဲ့ပုဂ္ဂိုလ်ရဲ့ဆိုရသူများရဲ့ဆိုတာပြုတာပြောတာတွေလည်းနားထောင်ခြင်းနဲ့ကြားခြင်းနဲ့အဲဖြစ်ပြီးကြောက်တော့တာလေးတွေပဲလို့သိရတဲ့အခါကာလကျတော့ကြားခြင်းတဲ့သဘော မရှိတော့ဘူးကြားလို့လည်းလကားကြားပြီးကြောက်တာပြီးရင်ကြောက်ပြီးရင်ကြောက်ဘာသုံးကြသေးလဲအာမသုံးကြဘူးဆင်းရဲတဲ့ဆင်းရဲတွေပဲလို့သင်ပြီးတော့လူလောကမှာကြားရတာတွေလည်းမြင့်တဲ့သားရမရှိနာလောကမှာကြားရတာမြင့်တဲ့သားရမရှိဒီမှာလောကမှာကြားရတာမြင့်တဲ့သားရမရှိဒီလိုဖြစ်တဲ့နေတဲ့တရားဆင်းရဲတရားတွေကြီးတယ်ပဲလို့သဘောကျသွားတဲ့နိဗ္ဗာန်တွေညီငွေတယ်တဲ့ကြားရတာလည်းညီငွေအဲဒီတော့ညီငွေအောင်လို့ဝိပဿနာရှိရတာညီငွေမှဒီတရားတွေဆွံ့လွန်နိုင်မှာ ဒီတရားတွေမငင်းငယ်ပဲနဲ့ဒီတရားတွေကိုနှိမ့်တဲ့ဆရာသာယာနေရတဲ့သင်မြင်နေတယ်ဒီတရားတွေပြင်ပိုက်ထားတာဘောပဲဆုံးလို့နိုင်မလဲအဲဒါဒီတရားတွေရဲ့အပြစ်တွေမြင်မှဒီတရားတွေမှာငင်းငွေတာအဲငင်းငွေအောင်လို့ပဲလိုက်ပြီးတော့ရှုနေရတယ်အဲရှုပါများတော့သမာဓိညာဖြစ်လာတဲ့အခါမှာဖြည်းဖြည်းပြတ်တော့ဆင်းရဲမြပဲဘာမှအသုံးကျဘူးတမိုးမရှိဘူးအားကိုးစရာမဟုတ်ဘူးဆိုတာကိုကိုယ်ပိုင်ညာနဲ့ရှင်းပြီးသိလာအဲဒီကကာလမှာ အဲ့ဒီတရားတွေပေါ်မှာညီးငွေတယ်ညီးငွေမှာအရိယာမညာပညာရောက်နာဇေခဏမှလည်းဒီတိုင်းမှာပဲဟွန်းနာဇေခဏမှလည်းနှာခေါင်းနဲ့အနံ့ငါယူပက်ခန္ဓာနာပိကမြသဘောဝိညာဉ်ရဲ့ခန္ဓာနာပြီးတော့နာလို့ပြီးနာနာပြီးတော့ကောင်းတာမကောင်းတာနာလို့ရှူလို့ကောင်းတာမကောင်းတာပေါ့လေ အဲနာပြီးလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာနာပြီးရတာလေအနာလေးကိုပဲမှတ်သားတဲ့သဘောကပညာခန္ဓာနာပြီးမှုကိစ္စပြီးအောင်လို့ကြောင်းညာဆိုင်ပေးတာသိဆော်ပေးတာအဲဒါကသင်္ခါရခန္ဓာခန္ဓာ၅ပါးပဲကဲနာလေးဆိုတာနဲ့နာသေခဏနိုင်နှာခေါင်းနဲ့အနံ့ငါယူပက္ခဏာ နာသိကားမြသဘောကဝိညာဉ်နဲ့ခန္ဓာနာလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာဝေဒနာခန္ဓာနာလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာနာရတဲ့အာယုံကိုမှတ်သားတာကသင်္ကြခန္ဓာ နာမှုကိစ္စပြီးအောင်ကြောင်းညဆိုင်တာသိသောရာကသင်္ခါရခန္ဓာဘောနခန္ဓာ၅ပါးပဲစားပြီးတဲ့ခဏမှလည်းဒီတိုင်းပဲစားတဲ့ခါကာလသမင်းရင်မုတ်သာဝတ္တဝေမျိုးမျိုးတွေကိုရှားပေါ်တင်ပြီးဝါဝါပြီးတော့ရှားပေါ်မှာရတာတွေပေါ်လာတော့ရတာတွေကိုသိသွားတယ်ခြုံတယ်ချင်းတယ် ခါရဲစတဲ့ဖန်တယ်ကောင်းငယ်မကောင်းမှုစတဲ့နေမှာပြီးသွားအဲဒီလိုပြီးရမှဒါကိုစားပြီးရတော့ဒီမှာတော့ဒီလိုပဲသုံးရတယ်စားပြီးရလို့ပဲသုံးမှပြန်အဲဒီစားပြီးရခဏမှလျာနဲ့အရသာကလျာနဲ့အရသာယုတ်ကအရူပခန္ဓာတဲ့လျာယုတ်နဲ့အရသာယုတ်အရူပခန္ဓာအရာသာအတိကညသဘောလေးအချိုးချင်းစဖန်ငါကသိပြီးသွားတာလေးရှိတယ်။ဒါဝိညာဉ်နဲ့ခန္ဓာခေါ်တယ် အရာကသိတဲ့သဘောလေးပါအရာကသိတဲ့စိတ်ကလေးပဲဝိညာဉ်နဲ့ခန္ဓာအဲစားသိရတာစားသိလို့စားလို့ကောင်းတာမကောင်းတာဒါတော့အရာကလေးအကောင်းလေးတွေ့တဲ့အခါကောင်းတာပေါ့မကောင်းတဲ့အခါမကောင်းတာများတော့ရင် ကောင်းတာများပါလေနေကောင်းထိုင်တာရတာကောင်းတွေပဲရှားစားနေကြအဲကောင်းတာတွေပဲများပါလေစဉ်းစားပြီးကြရတာခံစားနေလို့ရှိရင်စိတ်ငြိမ်တာခြူလိုက်တာကောင်းလိုက်တာနေမှာ ကြာတာကြာဝတ်နေပြီးတော့သင်ရှားနေတာဝေဒနာခန္ဓာခေါ်တယ်စားလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာစားရတဲ့အာယုံမှတ်သားတယ်ခြူတဲ့သဘောချင်းတဲ့သဘောစသည်ဖြင့်ပေါ့လေစားရတာတွေကဘယ်လိုဟာလေးတော့ဆိုမှတ်သားတာဒါကြောင့်မို့နောက်မှခါစားပြီးလို့ချင်းပြောရတယ်ဘယ်ဟာစားတာဘယ်လိုရတာဘယ်လိုကောင်းတယ်ဘယ်လိုမကောင်းဘူးစသည်ဖြင့်ပြောရတယ်အဲဒီဟာမှတ်သားမိတာသင်္ကေတခန္ဓာ ရတာသိအောင်ကျမ်းညာဆိုင်ပေးတာရတာသိမှုကိစ္စပြီးအောင်ကျမ်းညာဆိုင်ပေးတာသိစောတာကသင်္ခါရခန္ဓာပဲခန္ဓာ၅ပါးပဲအဲဒါဆိုရမယ်သာလေခဏ၌လျာနဲ့ရတာယုတ်ကရူပခန္ဓာရတာသိကားမြသဘောက မကောင်းတာကဝေဒနဲ့ခန္ဓာသာရတဲ့အာယုံကိုမှတ်သားတာကသင်ညက်ခန္ဓာရတာကိုသိအောင်ကြောင်းညစိုက်ပေးတာသိသောတာကသင်္ခါရခန္ဓာ ဝါတွေ့ထိတဲ့ခါတွေလည်းဒီတိုင်းပဲတွေ့ထိတဲ့ခါတွေဆိုတော့ဒီကုလုံးပြန့်နှံ့အများကြီးရှိတယ်ကောင်းသောတွေ့ဆိုးသောတွေ့တွေမနေပါဘူးအများကြီးပါအများကြီးရှိတာဒီကုလုံးတွေ့တာကောင်းတဲ့နေရာဘယ်နေရာမှာဆိုအတွေ့အထိရှိတာအတွင်းကလည်းရှိတာပဲအသားချင်းအသွေးချင်းတွေ့ထိနေတာရှိတာပဲအပြာလာတော့ပူလာတော့နာလာတော့ဆိုတာတွေအဲဒီအတွေ့အထိကနေပြီးတော့ဖြစ်လာတာလေအဲဒီထိသိတဲ့ထိသိစေခဏမှလည်းခန္ဓာငါးပါးပဲဘာတွေတော့ ကိုယုတ်ကိုကြည်ယုတ်ပေါ့လေကိုယုတ်ဆိုတော့ကိုကြည်ယုတ်ကိုကောင်းကြီးတော့မဟုတ်ဘူးဒီတစ်ကိုယ်လုံးမှာနေရာတကာမှာအတွေ့အထိကိုဖမ်းယူနိုင်တဲ့အကြည့်ရသဘောလေးတွေဒီကိုယ်လုံးမှာပြည့်လို့နေရာတကာမှာရှိတယ်ကိုကြည်ယုတ်တွေလို့ခေါ်တယ်အဲဒီကိုကြည်ယုတ်နဲ့အတွေ့အထိသဘောတွေ့ထိရတဲ့သဘောတွေ့ထိရတဲ့သဘောဆိုမနေ့ကပြောတဲ့အတိုင်းပထဝီအတွေ့အထိရှိတယ်ဒေသောအတွေ့အထိရှိတယ်ဝါယောအတွေ့အထိရှိတယ် ပတိအကျိကခဲမာတဲ့ကျမ်းသားနဲ့အဆိုင်ခဲနေရတဲ့သူကတွေ့ရအာဝအာတိသောတွေ့ထီကပူတဲ့နေအေးတဲ့နေရာနဲ့တွေ့ထီရဝါရောတွေ့ထီကတော့တောင့်တဲ့သဘောတင်းတဲ့သဘောတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောနေရာချင်းတွေ့ရအဲသွားလာနေတဲ့ခါတွေမှာကြွတယ်လှမ်းနေချတယ်နောက်ကိုယ်ရစတဲ့ခါမှာကိုယ်ရစတဲ့မှတဲ့ခါမှာ ရှိတော်တဲ့လက်ထက်ကိုယ်လည်းနေပြီးတောင်းနာတင်းနာလှုပ်ရှားတာတွန်းကန်နာအဲဒီတွေ့ရတာဝါရောတာတွေ့နေတာဘိုက်ကဖောင်းနေပိန်နေမှတကလည်းဘိုက်ထဲကတောင်းနာတင်းနာလှုပ်ရှားတာတွန်းကန်နာအဲဒါတွေတွေ့ရဝါရောတာတွေပဲဝါရောတာတွေတွေ့အဲဒါတွေတွေ့အောင်လို့မှတ်နေရအဲထိစေခဏမှာတဲ့ထိတိစေခဏမှာကိုကြည်ရုံနဲ့တွေ့ထိရတာက ရူပခန္ဓာပဲကိုကြည်ရုပ်သာယမတာရာရုပ်သွေတိယတာကဖုထဘာရုပ်ပထဝီဖုထဘာဒေဇောဖုထဘာရောဖုထဘာသွေတိယတာရူပခန္ဓာသိသိကံရသဘောဝิญဉ္ဇဉ်ခန္ဓာအဲတွေးထီတော့ကောင်းတာမကောင်းတာရှိတယ်ဒါသိထင်ကြတယ်ကောင်းတာလေးတွေတွေ့ရလို့ရှိရင်ကောင်းလင်တာကောင်းလင်တာနဲ့သိတယ်ကအမှန်တန်ပါရနှစ်တဲ့မကောင်းတာတွေတွေ့ရတော့နာလိုက်တာပူလိုက်တာအဲလိုက်တာအနေခက်လိုက်တာ နေသောဣဒသားတွေဆိုပြီးညီးညီးကြတာအဲကိုယ်နဲ့တွေးကြည့်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာတဲ့ကောင်းဆိုးတယ်အဲဒီမှာတွေးကြည့်လို့ကောင်းတဲ့ဝေဒနာကိုလို့ရှိကြတယ်မကောင်းတဲ့ဝေဒနာဒုက္ခဝေဒနာတော့လုံးမရှိကြဘူးဆင်းရဲတွေပဲလုံးမရှိကြဘူးဒါပေမဲ့လို့မကောင်းတဲ့အတွေ့အကြုံတွေတွေ့လို့ရှိရင်ချင်း မကောင်းတဲ့ဒုက္ခဝေဒနာတွေကတော့ဖြစ်နေတာပါပဲမဖြစ်ပါနဲ့ဆိုလို့မရဘူးတားလို့မရဘူးသူသဘောတိုင်တော့ဆိုဖြစ်အဲဒါကြီးဝေဒနာခန္ဓာတွေတွေးထရတဲ့အာယုံကိုမှတ်သားတဲ့ဘဝပညာခန္ဓာထိသိမှုပြီးတော့ထိသိမှုကိစ္စပြီးတော့ကြောင်းကြဆိုင်ပေးတာသိဆော်ပေးတာကသင်္ခါရခန္ဓာအဲခန္ဓာ၅ပါးကတည်းကဆိုရမယ် သီတိဇေခဏ၌ကိုကြည်ရောက်နေတွေ့ထရတာကဝိပက္ခဏသီတိကာမြသဘောကဝိညာဉ်နဲ့ခန္ဓာတွေ့ထလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာ တွေ့ထရတဲ့အာယုံကိုမှတ်သားတာကပညာခန္ဓာဖြစ်တည်မှုပြီးအောင်ကြောင်းညစိုက်တာသိဆိုတာကသင်္ခါရခန္ဓာခန္ဓာ၅ပါးစိတ်ကူးစဉ်းစားကြံနေတဲ့မှာလည်းခန္ဓာ၅ပါးပဲစိတ်ကူးစဉ်းစားကြံနေတဲ့တော့စိတ်ကူးစဉ်းစားကြံနေမှုတရားဖြစ်တဲ့ယုတ် နှလုံးယုတ်ပေါ်တယ်ဒါကရာများပြောတဲ့အတိုင်းနှလုံးယုတ်ပဲပြောရအခုအနောက်နိုင်ငံပုဂ္ဂိုလ်တွေကတော့အုံနောက်ကိုသူတို့ကပြောကြတာပဲဘုန်းကြီးကစာပေတဲ့အတိုင်းပြောမှတကူလုံးမတီးနေတယ်ဆိုရင်လည်းသူပြက်နိုင်တာပါတကူလုံးယုတ်တယ်မှာပြက်နာတီးနေတယ်ဆိုလည်းပြက်နိုင်တာဒါပဲမလို့စာပေကျမ်းဂန်တွေကနှလုံးယုတ်ပဲပြောတာအဲနှလုံးယုတ်ရှိရတယ်နှလုံးသားထဲမှာနှလုံးသွေးအဲနှလုံးသွေးထဲမှာရရယုတ်ဆိုတာ စိတ်တရားဖြစ်တဲ့ယုတ်ကလေးတစ်ခုရှိတယ်အဲဒီယုတ်ကလေးပြီးပြီးတော့ဖြစ်တယ်အဲစိတ်ကူးစဉ်းစားစေခဏနှလုံးယုတ်ကရူပခန္ဓာပဲကြံသိကမြသဘောကဝိညာဉ်နဲ့ခန္ဓာဒီကုသနာကြံပြီးတော့ကောင်းတာလည်းရှိဒီကုကောင်းတဲ့ကကောင်းတာမဟုတ်လေကောင်းတာတွေလျှောက်ဒီကုတကကောင်းတယ်ပြောတယ်မကောင်းတာတွေလျှောက်တွင်းမိတဲ့အခါကျစိတ်ညစ်တယ်စိတ်ညစ်တယ်မကောင်းဘူး အဲဒီကုစဉ်းစားလို့ဒီကုစဉ်းစားလို့ကောင်းတာမကောင်းတာတွင်တော့စိတ်ထဲပျော်ရွှင်တာနဲ့သိညက်တာပါပဲဒီနှစ်ခုပါပဲအဲ့ဒါဝေဒနာခန္ဓာပဲဒီကုစဉ်းစားမိတဲ့အာယုံကိုမှတ်သားတဲ့သဘောဒီကုတိုင်းစိတ်ကုတိုင်းပေါ်လာတဲ့အာယုံတွေကမှတ်ထားတယ်အဲမှတ်ထားတော့နောက်ပြန်စဉ်းစားရင်ပြန်ပြန်ပေါ်တယ်သိကုစဉ်းစားမိတဲ့အာယုံကိုမှတ်သားမိတဲ့သဘောကသိညက်ခန္ဓာ စိတ်ကူးဆဲဆဲမှုပြီးအောင်နဲ့စိတ်ကူးမှုတစ်ခုတစ်ခုပြီးအောင်နဲ့ကြောင်းရဆိုင်ပေးတဲ့သဘောရှိတယ်။သိဆိုတဲ့ကြောင်းပေးတဲ့သဘောရှိတယ်။အဲကိုယ်အောင်စားအောင်ထိုင်အောင်ထားအောင်စသည်ဖြင့်အဲ့ဒီဥစ္စာတွေကြောင်းရဆိုင်တာလည်းရှိတယ်။အဲ့ဒါတွေကသင်္ခါရခန္ဓာပဲ။ဟွန်းကိုယ်မူရာနှုတ်မူရာစိတ်မူရာဒီလိုတစ်ခုပြီးအောင်ကြောင်းရဆိုင်ပေးတာသင်္ခါရခန္ဓာလို့ဒီလိုပြောမှပြည့်စုံတယ်။အဲဆိုရမယ်။ ဉာဏ်သိစေခဏ၌စိတ်တရားနှလုံးယုတ်ကဒုက္ခခန္ဓာဉာဏ်သိစေခဏ၌စိတ်တရားနှလုံးယုတ်ကဒုက္ခခန္ဓာဉာဏ်သိကမြသဘောကဝိညာဉ်နဲ့ခန္ဓာ ကြံကြီးစဉ်းစားလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာအဲသိကုစဉ်းစားကြံကြီးနေကောင်းနေတဲ့ကရှိတယ်မကောင်းတဲ့ကရှိတယ်အဲဝေဒနာတွေဖြစ်နေတာဒုက္ခဝေဒနာဒုက္ခဝေဒနာတွေဖြစ်နေတာအဲ့ဒါပဲငါမှပြီးတော့နေလို့ခက်နေတာဆိုတာငါမဟုတ်ဘူးကောင်းသောဝေဒနာတွေမကောင်းသောဝေဒနာတွေအကြောင်းအရာတွေဆိုတာပေါ်နေတာပဲ ကြံစည်စဉ်းစားလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာကြံစည်စဉ်းစားမိတဲ့အာယုံကိုမှတ်သားတာကသင်ညက်ခန္ဓာစိတ်မူရာနှုတ်မူရာစိတ်မူရာနှုတ်မူ ရာပုံမူရာဤစည်းအောင်ကြောင်းညဆိုင်တာသိတော်ရာကသင်္ခါရခန္ဓာအဲခန္ဓာ၅ပါးသူကတော့နာကျယ်ဝန်းတယ်ကိုယ်မူရာတွေပြုလုပ်တယ်ပြုလုပ်တယ်အဲဒီသင်္ခါရခန္ဓာကကျောင်းညဆိုင်ပေးနေတာပဲကိုယ်ရှင်နဲ့ဆန့်ကျင်နဲ့ထိုင်ကျင်နဲ့ထားကျင်နဲ့သွားကျင်နဲ့စသည်ဖြင့်အဲဖြစ်ပေါ်လာတာလေ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 အလွန်ကဲဖြစ်လာတာဝိတက်တွေဝိတက်ကဥဆောင်ပြီးတော့ဖြစ်နေတာအဲဒါသင်္ခါရခန္ဓာကိုယ်မူရာတွေပြီးအောင်ကိုယ်မူရာတွေတွားခြင်းလာခြင်းလှုပ်ရှားခြင်းကျုံညင်ရခြင်းစသည်ကိုယ်မူရာတွေပြီးအောင်လဲအဲသင်္ခါရခန္ဓာကလှုပ်ဆောင်ပေးတာပဲနှုတ်မူရာတွေပြီးအောင်တဲ့ပြောဆိုမှုရအခုဘုန်းကြီးပြောဆိုနေတာတွေလည်းဒီသင်္ခါရခန္ဓာကလှုပ်ဆောင်ပေးနေသင်္ခါရခန္ဓာကပြုနေလို့ ဒီစကလုံးကလေးတွေဒီလိုဖြစ်နေတာတော်တော်အချိုးကျနေရကြအံ့ဩစရာတော်တော်ကောင်းတယ်သင်္ခါရတရားတွေကဆင်းစော်ပေးတာနဲ့ဆရာတို့နှုတ်ခမ်းတို့လက်ချောင်းတို့ဒါလေးတွေကဆိုအစင်းသင်းဖြစ်ပြီးတော့ပိဋ္ဌာန်ဖွင့်ပိဋ္ဌာန်ပိတ်ဖွင့်တန်ဖွင့်အဲသူကလည်းသူအချိုးကျဖြစ်သွားတာသိအောင်ဟောစရာကောင်းတယ်ဒီစကလုံးလေးဖြစ်အောင်လို့ အဲဒီလိုလုံးဝဖြစ်မဲ့ဆိုအဲဒီလိုပဲသူစားရှာလေးကလည်းဟိုမှာသွားကလိုက်ထောက်လိုက်ဖေးထားလိုက်လူခန်းကလည်းပဲဖွင့်လိုက်ပိတ်လိုက်လက်ကြောင်းကလည်းရှိတဲ့ကြောင်းရဆိုင်မှုတွေအဲဒါတွေကအစင်မင်းဖြစ်နေတာတော်တော်အဝါစရာကောင်းတယ်อืมမလားကအဝါစရာကောင်းတယ်သဘာဝတရားတွေမလားဆန်းကျင်တယ်အဲဒါသင်္ခါရခန္ဓာကနေပြီးတော့စကားလုံးနဲ့စကားလုံးနဲ့ဝါကြတယ်ဝါကြတယ်ဖြစ်အောင်လို့သူကစေစောတိုက်တွန်းပြီးနေတာပဲ အဲကိုယ်မူရတွေဖြစ်အောင်လဲစဉ်းစားကြရုံပြီးတော့စိတ်ကူးစဉ်းစားကြစီမှုတွေလဲစိတ်မူရတွေကောင်းသောစိတ်ကူးမကောင်းသောစိတ်ကူးတွေဖြစ်အောင်လဲဒီသင်္ခါရခန္ဓာကတိုက်တွန်းနေတာပဲအဲလောဘဒေါသမောဟတွေကတိုက်တွန်းတဲ့ခန္ဓာကမကောင်းသောစိတ်ကူးတွေဖြစ်တယ်အလောဘအရောဓအမောဟသရာတိစသည်သောတရားကောင်းတွေတိုက်တွန်းတဲ့ခန္ဓာကကြတော့အဲ့ဒီမှာကောင်းသောစိတ်ကူးတွေဖြစ်တယ်ဒါသင်္ခါရခန္ဓာနဲ့အဲ့ဒီခန္ဓာ၅ပါးတရားမြင်နိုင်ကြတိုင်း ဒီခန္ဓာ၅ပါးတရားပဲသိရင်ဘာမှမရှိဘူးမြင်တဲ့အခါကာလမှာခုနပြောတဲ့ခန္ဓာ၅ပါးကြားတဲ့အခါနဲ့ခန္ဓာ၅ပါးနားတဲ့အခါစားတဲ့အခါတွေးထီးတဲ့အခါခန္ဓာ၅ပါးကိုယ်ရဲ့အခါစားတဲ့အခါခန္ဓာ၅ပါးသိကုသစကြံနေတဲ့အခါခန္ဓာ၅ပါးဒီခန္ဓာ၅ပါးတွေဖြစ်နေတယ်အဲဒီခန္ဓာ၅ပါးတွေရှုရတာပဲဝိပဿနာညာဆိုတာဘယ်ဟာရှုရဖြစ်သနည်းသွေလာနေရငါခန္ဓာမှန်စွာရှုရဖြစ်သည်အမြဲတမ်းကြားတဲ့ဒီခန္ဓာ၅ပါးတရားတွေဖြစ်ရှုလို့ရှိရင်အဲ့ဒါတွေကိုတဏှာနဲ့ပါဠိဆွဲလန်းနိုင်မယ်ဒိဋ္ဌိနဲ့ထင်မှားပြီးဆွဲလန်းနိုင်မယ် အဲဒီဆွဲလမ်းမှုဖြစ်အောင်လို့ရှုရမှရတယ်ရှုတော့မှတော့သမာဓိမရှိသေးခင်တော့လည်းဘာမှထူးခြားရမသိသေးပါဘူးတရားထုတ်တာကပုဂ္ဂိုလ်ကဒီလိုစဉ်းစားရတယ်ဘုန်းကြီးတို့လည်းစဉ်းစားကြတယ်မှဆရာကမှတ်ရမယ်ဆိုလို့ကမှန်နေရဘာမှလည်းမထူးဘူးအဲသွားတဲ့ခါကာလမှာညာလန်းနေပဲလန်းနေကြွရဲလန်းနေချရဲမှသွားတယ် ဝိပဿနာမရှိခင်တုန်းကလည်းဒီလိုပဲအခုရှိတော့လည်းဒီလိုပဲဘာမှမထူးနောက်ဘယ်လိုများထူးလာအောင်မလဲအဲဒီလိုစဉ်းစားရတယ်ဟဲ့လားသမာရိညာမမြင်နေတော့ဘာမှမထူးဘူးဟုတ်တယ်မထူးဘူးဒီလိုပါပဲအတူတူပါပဲသမာရိညာရင့်လာတဲ့ခါကျတော့ထူးတယ်သဘောတရားလေးဒုက္ခိုက်တာနဲ့ဖြစ်ပြီးတော့မတိုင်းမတိုင်းမှားရတဲ့အာယုံယုတ်ကပြမှတ်တိတဲ့စိတ်ကပြဒီလိုကွဲလာတာပဲ ဟောင်းတယ်ဆိုခေါင်းသားကဖောင်းသွင်းနေအောင်စပြီးုံမြလိုက်နေတာနောက်တော့ဘယ်နဲ့ဖြစ်လာလဲဆိုတော့ဖောင်းတက်လာတဲ့သဘောကတခုပဲဟောင်းတယ်လို့သိတဲ့စိတ်ကလေးကတခုပဲအခုလည်းစဉ်းစားကြည့်ရင်ဒါနှစ်ခုရှိတယ်ဆိုတာဒီလိုသိနိုင်ပါလေမရှိမှလည်းပုဂ္ဂိုလ်လည်းစဉ်းစားကြည့်ရင်သိနိုင်မှာဒါပဲမဲ့လို့ဒါအတွေးဘူမာရတော့ကိုယ်ပိုင်ညာနဲ့သိတာဟောင်းတယ်ဆိုရတာနဲ့ဟောင်းတက်လာပါလေရတဲ့ခုမှတ်သိလိုက်တဲ့စိတ်ကလေးရတဲ့ခုဒီနှစ်ခုကိုနာယံကိုခဲနဲ့ပေါက်လိုက်တော့ နာယံကတခြားခဲကတခြားကကွဲနေတယ်လို့ပဲနာယံကအခန်းခဲကလာပြီးတိုက်ပါအဲ့ဒါလိုပဲဟောင်းတဲ့သဘောကအခန်းဟောင်းတယ်လို့မှတ်ပြီးတဲ့သဘောလေးကတိုက်ပြီးအရှင်လေးလိုပဲကွာအဲယုံနေတာနဲ့ကူဟောင်းတာကယုံမှတ်ပြီးတာကနံဟောင်းတာကအာယုံကိုမသိရတဲ့ယူသဘောမှတ်ပြီးတဲ့သဘောကအာယုံကိုသိရတဲ့နာမ်သဘောယုံနေနာမယ်ခန္ဓာခွဲလို့ရှိရင်ဒီမှာလည်းခန္ဓာ၅ပါးပါပဲ အဲပိန်နာလို့ကိုယ်ရာဆန်းတာတွေအကုန်လုံးဒီလိုကြီးတဲ့ကမှားရတဲ့ရုပ်အာယုံကတရားမှားတဲ့နေတဲ့စိတ်လေးကတရားဒီလိုနဲ့ကိုပိုင်းခြားသိလာတယ်အဲဒါနာမရူပပရိစ္ဆေညာခေါ်တယ်ဒီဒီလေးရှင်းဖို့ရည်ကြီးတယ်ဒီဒီကချုံးမကြရဲ့ဒီလိုညာနေမဖြစ်ပါဘူးဒီဒီလေးကရည်ကြီးအဲဒီဒီလေးပြီးတဲ့နောက်ညာရင်လာလို့ရှိရင်အကြောင်းကျိုးဆက်သွယ်ဖြစ်တာလည်းသိလာတယ်အခုအချိန်မကြီးပါဘူးမပြောနိုင်ဘူး အဲအကြောင်းကျဆက်တဲ့ဖြစ်တာသိပြီးတဲ့နောက်သမာဓိညာရင်းလာကြလို့ရှိရင်ဒုက္ခိုက်တာနဲ့ပဲဖြစ်ပြီးကြောက်သွားတာတွေတွေ့လာတယ်။သိကူရဆိုလို့ရှိရင်သိကူရလေးကဖြစ်ပေါ်လာတာလည်းတွေ့တယ်။မှတ်လိုက်ရင်ကြောက်တာမရှိကြဘူးတွေ့တယ်။အဲညောင်းနာပူဇနာကြီးကခဲတာလေးတွေလည်းပေါ်လာတာတွေ့တယ်မှတ်ရင်ကြောက်သွားတာတွေ့တယ်။အဲကိုယ်ရဆန်းတာလေးအဲအစပေါ်လာတာတွေ့တယ်ဆုံးသွားတာတွေ့တယ်။ခေါင်းနာပင်နာလည်းအစနဲ့ဆုံးနဲ့ပိုင်းခြားပြီးတော့ပြီးတယ်။အစခါကြမ်းကြမ်းနဲ့ပြီးတယ်။နောက်ကြတော့အစိတ်စိတ် အပိုင်းပိုင်းအချင်းတခါလဲ။အောင်းတယ်ဆိုရင်တရွေ့ကတွေးရမြောက်တစ်ပေါင်းမှအများကြီးပဲရွေ့နေတာတဲ့တွန်းကန်မှုရွေ့ချမှုတွေဆင်းရဲဖြစ်နေတာအများကြီး။အဲဒါတွေအပိုင်းပိုင်းပိုင်းခြားပြီးတော့သိ။အဲလိုပိုင်းခြားပြီးတော့ပြီးတော့ဖြစ်ပြီးကြောက်သွားလို့အိဋ္ဌမမြဲပါရကမမြဲဘူးဆိုတာကိုယ်ပိုင်ဉာဏ်နဲ့သိလာ။အိဋ္ဌမမြဲဘူးဆိုတာဖြစ်ပေါ်ပြီးပြောက်သွားတာလေးတွေတွေ့မှဖြစ်ပေါ်ပြီးပြောက်သွားတာကအနိစ္စလက္ခဏာခေါ်တယ်အဲဒါလေးသိပြီးတော့မှအနိစ္စမမြဲဘူးလို့သဘောကျပြီးတော့လားအဲအနိစ္စနုပါဒညာဖြစ်လာတယ် ပြီးတော့ကျေးကြီးပြည့်ကြီးနဲ့ဆင်းရဲတွေပဲလို့ဒုက္ခလည်းပဲထင်လာတယ်အာကိုးစရာမဟုတ်နှိမ့်တဲ့စရာမဟုတ်ဒုက္ခဆင်းရဲတွေများပဲလောလောသိတာအဲသူဟောကတော်ရတယ်တော့သူဖြစ်ပြနေတဲ့သဘောတရားများပဲဒီတဲ့ပုဂ္ဂိုလ်သတ္တဝါမရှိဘူးအဲသူ့လိုတိုင်းအကြောင်းအားလည်းဟောဆိုဖြစ်ပေါ်ကြရှိရင်ဖြစ်ပြည့်ကြရှိရင်ပြည့်ဖြစ်ပြီးပြည့်နေတဲ့သဘောတရားများပဲဆွေးမှန်ရင်သဘောကျပြီပြီလားအနာတ္တဉာဏ်ဖြစ်လာတာအဲဒီနိစ္စဒုက္ခအနာတ္တပညာနဲ့ပြောင်းလို့အာထုရတဲ့ အဲဒီပညာနဲ့ဖြစ်လို့ရှိရင်ဆွဲလာမှုတွေကင်းတယ်ဒါကြောင့်ဒီကံမှာယူယုံနာစုဆွဲမှုကင်းပြောက်သည်မမြဲဆင်းရဲသဘောပဲညာနဲ့ရှင်းတော့သည်မမြဲတဲ့သဘောများပဲဆင်းရဲတယ်များပဲသဘောတရားအနတ္တသဘောတရားများပဲလို့ရွှေရွှင်သဘောကြပြီးသိတာအိစ္ဆရုက္ခအနတ္တတွေသိတာပါပဲမမြဲဆင်းရဲသဘောပဲညာနဲ့ရှင်းတော့သည်အဲဒါအဲဒီတော့အိစ္ဆရုက္ခအနတ္တပြီးတော့ဆွဲလာမှုပဲဖြစ်တော့မလဲဆွဲမှုကင်းပြောက်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 ဟေအစင်မှဖြစ်သောတရားကိုပင်ညေယံအဲဒုက္ခသစ္စာဆင်းရဲအစင်မှဖြစ်သောတရားကိုပင်ညေယံပိုင်းခြား၍တရားဤပင်ညေယံဒုက္ခသစ္စာတရားပိုင်းခြားသိရမယ်မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်လက်ခန္ဓာ၅ပါးဒုက္ခသစ္စာတရားတွေပိုင်းခြားပြီးသိရမယ်အခုရှုနေတာ ပိုင်းခြားသိနေတာပဲသမုဒယသစ္စာဘာဒဗံသမုဒယသစ္စာသမုဒယသစ္စာကိုဘာဒဗံဘယ်ဟာဤ နမှုရသစ္စာဆိုတာပါတယ်ဆိုအဲဒီဒုက္ခသစ္စာတရားတွေကိုဆင်းရဲမှမသိတော့နှိမ့်တဲ့ဗာရနေတဲ့သဘောကနမှုရသစ္စာပဲမြင်ရတာဒုက္ခသစ္စာဆင်းရဲတရားပဲလူတွေကဘယ်နဲ့ထင်နေတော့မြင်ရတာကောင်းတယ်လို့ပဲထင်တယ်ကောင်းကောင်းလည်းမြင်ရကောင်းတယ်ထင်ပြီးနှိမ့်တဲ့ဗာရနေတယ်မြင်းမြင်းနေတယ်ကောင်းကောင်းနဲ့မြင်းမြင်းနေတယ်အဲယခုကောင်းကောင်းမြင်ရရင်နောက်လည်းကောင်းကောင်းမြင်နေတဲ့ကောင်းကောင်းတွေပို့ပြီးတော့မြင်နေတဲ့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 နေတဲ့သာယာရဲ့သမုဒိယသစ္စာဖြစ်တယ်မကောင်းတာတွေ့ရင်လည်းကောင်းတာတွေကိုမျှော်လင့်တောင်းတာတဲ့သမုဒိယသစ္စာဖြစ်သည်အဲဒီသမုဒိယသစ္စာတွေဖြစ်ခွင့်မရအောင်လို့ပဲလိုက်မှတ်နေရတာမြင်နေကြတိုင်းနေလိုက်မှအဲဖြစ်တိုင်းဖြစ်တိုင်းဖြစ်ပြီးပြောဖြစ်ပြီးပြောဖြစ်ပြီးပြောအနိစ္စသဘောတရားတွေသိလာရင်ဒုက္ခအနတ္တတွေလည်းပြီးတော့အဲဒီတော့ဒီတိုင်းဒီတိုင်းဟာနှစ်သက်သာယာမှုမဖြစ်ဘူးမကျွမ်းမတဲ့ပုဂ္ဂိုလ်တွေတော့မြင်လာကြတာတွေအကောင်းတွေမှတ်ပြီးနှစ်သက်သာယာနေတာ ဝိပဿနာရှုလို့အနိစ္စဒုက္ခအနတ္တသဘောတွေပဲပဲနေနေသိနေလို့ရှိရင်အဲ့ဒီအနိစ္စဒုက္ခအနတ္တသဘောတွေပဲတာယာနှစ်သက်တော့မလဲရှိမှမရှိတော့ဘူးအနိစ္စမမြဲတာဖြစ်ပြီးပြောက်တာမရှိတော့အဲဒုက္ခဖြစ်ပြီးပြောက်လို့နှစ်သက်တာယာပဲမရှိတဲ့တရားမှသိနေအနိစ္စတာမှမဖြစ်ဘူးပုဂ္ဂိုလ်သားတာမှုတဲ့သဘောတရားများပဲဆိုတော့ငါကိုယ်အနေအချင်းသူ့ကိုယ်အနေအချင်းယောက်ျားအနေအချင်းမိန်းမအနေအချင်းသာနှစ်သက်မှုတွေမဖြစ်တော့ဘူးအဲသမှုရတဲ့စာပယ်ခြင်းကိစ္စပြီးတာပဲဟုတ် ။အောင်းနေပိန်နေထိုင်နေထိတယ်မြင်နေကြားတယ်ကိုယ်ရဆန်းနေစသည်ဖြင့်မှတ်တိုင်းမှတ်တိုင်းဒုက္ခသစ္စာကိုလည်းပိုင်းခြားပြီးတော့သိတယ်။သမုဒိယသစ္စာကိုလည်းပဲနေတာပဲ။ဒနာဖြစ်ခွင့်မရဘူး။ဖြစ်ခွင့်မရတာပဲနေတာခေါ်တယ်။ညောရသစ္စာသစ္စိကတာမညောရသစ္စာညောရသစ္စာသစ္စိကတာမမြင်မှပြပါညောရသစ္စာနိဗ္ဗာန်တရားသစ္စိကတာမမြင်မှပြပါမည်။ညောရသစ္စာနိဗ္ဗာန်တရားမြင်မှပြပါမည်။နိဗ္ဗာန်အစ်ကတော့အရိယာမင်းတွေမှာမြင်မှပြနိုင်တယ် ဝိပဿနာရှိတဲ့အခါတော့တရင်္ဂအားဖြင့်တရင်္ဂနိဗ္ဗာန်အဲတရင်္ဂနိဗ္ဗာန်တရင်္ဂအားဖြင့်လည်းမပြုရတယ်ရှုတိုင်းမှတ်တိုင်းကိလေသာတွေငြိမ့်တယ်ကိလေသာဖြစ်ခွင့်မရှိဘူးငြိမ့်ကိလေသာမဖြစ်ရတော့ကာနေမဖြစ်ရဘူးကာကနေဒီအကျိုးပေးတဲ့အကျိုးဥပ္ပဒေလည်းမဖြစ်ရဘူးအဲ့ဒါတွေငြိမ့်သွားတယ်ဘဝသေးသေးတွေမဖြစ်ရဘဲနဲ့ငြိမ့်ငြိမ့်သွားတယ်တစ်ခါမှတစ်ဘဝငြိမ့်တစ်ခါမှတစ်ဘဝငြိမ့်ဆိုပါတော့ အခုတမြင်ကလေးမမှန်ပြီအဲ့ဒီမြင်နဲ့စပ်ပြီးတော့နှိသက်တာကိုရှင်းလိုက်မယ်နှိသက်တာကိုရှင်းပြီးအဲ့ဒီအမြင်မျိုးကိုရအောင်ဒီမြင်မျိုးနဲ့စပ်ပြီးတော့ကောင်းသောမှုမကောင်းသောမှုတွေသူပြုလိုက်မယ်ကုသိုလ်အကုသိုလ်ကဒီကံကအကျိုးပေးရင်ဘဝအဖြစ်ဖြစ်မယ်ဖြစ်ရပါမှာဝေဒနာသိရလိမ့်မည်အဲ့လိုမြင်နိုင်မြင်နိုင်မှပြီးတော့နေတော့အဲ့ဒီလိုသနာနှိသက်တာမှုလေးဖြစ်ခွင့်မရအောင်ဖြစ်ခွင့်မရတော့ အဲ့ဒီအဆင်းနဲ့စပ်ပြီးတော့အာထုံမှုကြောင့်ရဆိုင်မှုတွေမရှိဘူးကုသိုလ်အကုသိုလ်ကလည်းငြိမ့်တယ်အဲ့တော့အကျိုးပေးတာပဲရှိတော့မယ်ဘဝမရှိတော့ဘူးဘဝမရှိတော့ဒီဘဝဆင်းရဲအကုန်ငြိမ့်သွားတာပေါ့အာဒီလိုကဒုက္ခဒါနကနိရောဓဟောတိဆိုတာပြောတာဓမ္မတမမှာတခါငြိမ့်ပါကြားရမှာလဲဒီတိုင်းပဲနာသဒုတိယတွေကိုရဆားတွေအကုန်လုံးဒီတိုင်းကြီးတယ်ပဲမရှိမမှရင်တဏှာဖြစ်ပြီးတော့ ကံဖြစ်ကံနဲ့အကျိုးပေးပြီးတော့တဘွားတဘွားဖြစ်နိုင်တယ်တဘွားကမှဘွားနဲ့သာလည်းဖြစ်နိုင်ပါလေအဲဒီဘဝမှာဝေဒနာအပြည့်ဆင်းရဲဒုက္ခတွေတွေ့သွားမယ်ခြေတိုင်းခြေတိုင်းနေရှုမှတ်ပြီးတော့နေတော့တဏှာမြင့်တဲ့ကာမှုမလာဘူးမဖြစ်ဘူးမြင့်တဲ့ကာမှုမဖြစ်တော့ကံဖြစ်အောင်လို့အာမထုတ်ဘူးကံမဖြစ်ဘူးကံမမြောက်တော့ဘဝအကျိုးမပေးဘူးဘဝအသိမဖြစ်ရဘူးမဖြစ်ရတော့ဝေဒနာအပြည့်စိုက်တဲ့ဆင်းရဲကိုငြိမ့်နေအဲ့ဒါမှတ်တိုင်းမှတ်တိုင်းဒီတရင်ငါအားဖြင့်ငြင်းငြင်းကိစ္စပြီးနေတာ ဒီရောသစ္စာမျက်မှောက်ပြုနေတာပဲတဲ့တင်္ဂါရင်မျက်မှောက်ပြုတာမေဃသစ္စာဘာဝိတဗာမေဃသစ္စာမေဃသစ္စာတရားဟောဘာဝိတဗာပွားစေရမည်မေဃသစ္စာဆိုတာပွားစေရမိမိသာနာဖြစ်စေရတစ်ချိန်ဖြစ်အောင်လည်းမပြီးဘူးနှစ်ချိန်သုံးချိန်လေးချိန်ငါးချိန်အချိန်တရားတစ်ထောက်အများကြီးပွားရပါလေအဲတချို့တစ်ထိုင်တွင်းမဲ့ဖို့ရတော့တဲ့ပုံကိုယ်တွေရှိပါတယ်အဲဒီပုံကိုယ်တွေတော့သူတော်တော့သိမှမများဘူးဖြစ်မှာပေါ့လေကွာ ဆယ်ရင်15ရင်လောက်လည်းရှိပါလိမ့်မယ်ကျိုးလည်းကြီးတရားလောက်လည်းရှိပါလိမ့်မယ်ဒီတိုင်းတွင်းကလည်းပဲအများကြီးဖြစ်နိုင်တာအဲတပိတကူကအာထုရတဲ့ပုဂ္ဂိုလ်ရဲ့စိတ်ရပိုင်းနဲ့တကယ်လို့အာထုရရင်ကိုမေရသစ္စာပွားတဲ့အချိန်ကြီးထောင်တောင်းမရင်နိုင်ပါဘူးအများကြီးဖြစ်သွားခုနည်းလောက်အာထုရရင်ပြောကြမရှိဘူးမနေဘူးခါနှစ်ပိုင်းကလာပိုင်းနဲ့နှစ်ပိုင်းကအာထုရတဲ့ပုဂ္ဂိုလ်ရဲ့အများကြီးပေါ့ပွားတယ်တခါမှရင်မေရသစ္စာတခါပွားတယ်တခါမှရင်မေရသစ္စာတခါပွားတယ် လောကီမေဃသစ္စာတွေပေါ့ဟောင်းနေမှားလိုက်လို့ရှိရင်ဒီမှာမေဃသစ္စာတစ်ချိန်ပွားတာပိန်နေတက္ကမလည်းတစ်ချိန်ပွားတာထိုင်းနေတက္ကမလည်းတစ်ချိန်ပွားတာထိရတဲ့ဒီမှာလည်းတက္ကအဲတစ်ချိန်ပွားတာကိုယ်ရယ်ဆန့်နေအဲမတိုင်းမတိုင်းဘာမှမအဲဒီမှာမေဃသစ္စာဒီနေပွားတယ်မေဃသစ္စာဘယ်လိုပွားရလဲအဲဒီမှတ်မိတဲ့သဘောလေးက မဂ္ဂင်၈ပါးထဲမှာတမ္မာတတိမဂ္ဂင်နဲ့အမှန်တိုင်းသိရတာငင်္ဂါမြသဘောနဲ့ငင်္ဂါမြအတိုင်းမြင်မှုလည်းဖြစ်ပေါ်လာတာဖြစ်ပေါ်တဲ့အတိုင်းပြည့်သွားတာပြည့်သွားတဲ့အတိုင်းမြင်မှုလည်းဖြစ်ပြီးပြည့်သွားလို့မမြဲတာမမြဲတဲ့အတိုင်းသူကမှတ်ရအမှန်ပဲ။ဟောင်းလည်းဆိုဖောင်းတက်လာတာလေးအစဖြစ်လာတာဆုံးသွားတာဖြစ်တဲ့အတိုင်းပြည့်တဲ့အတိုင်းဖြစ်ပြီးပြောင်းသွားတာမမြဲတာမမြဲတဲ့အတိုင်းအမှန်တိုင်းနေတာ။ ကိုယ်ရဲ့အစနဲ့စသည်မှတ်ရတယ်လေဒီတိုင်းပဲဘယ်ဟာမဆိုပဲသူဖြစ်ဖြစ်လာတဲ့အတိုင်းဒီကအမှားရတာသာမာတတိအမှားတိုင်းမှားရတာဖြစ်ပြီးပြောက်သွားတာကိုမှန်တိုင်းမှားရတယ်ဖြစ်ပြီးပြောက်သွားလို့မမြဲတာကိုမှန်တိုင်းမှားရတယ်အဲတော့သာမာတတိမဲ့ခင်ပဲမှန်တိုင်းမှားရတဲ့အာယုံမှာသာမာသမာဓိအမှန်တိုင်းတည်ရဲ့ဖြစ်ဖြစ်ဖြစ်တဲ့အတိုင်းပြည့်ရင်ပြည့်တဲ့အတိုင်းအာယုံမတိရတဲ့ရုပ်ရုပ်သဘောတိုင်းအာယုံတိရတဲ့နာငုံနာသဘောတိုင်းအမှန်တိုင်းဒီမှာ စိတ်လေးကတည်ကြည်သွားဒီကြမှာတကယ်တခြားတစ်ပါးကိုပြမသွားဘူးသမာသမာရိမဲ့ကသမာတတိဖြစ်တော့သမာသမာရိမဲ့ကဖြစ်တယ်သမာတတိဖြစ်အောင်အားထုတ်ပေးတာသမာဝါယာမမဲ့ကမှတ်တိုင်းမှတ်တိုင်းသမာဝါယာမအားထုတ်မှုလည်းပါတယ်သမာတတိမှတ်ရတဲ့သတိပါတယ်သမာသမာရိစုစိတ်တည်ကြည်မှုသမာရိပါတယ်အဲဒီသမာဓိဖြစ်တိုင်းဖြစ်တိုင်းအဲဒီအာယုန်တွေကိုစိတ်ညွတ်သွားတာကဗမာသင်္ကပ္ပ ရုပ်သဘောမျှနာမ်သဘောမျှအနေအားဖြင့်ဆင်းညွတ်သွားတယ်ဖြစ်တဲ့သဘောမျှပြည့်တဲ့သဘောမျှအနေအားဖြင့်ဆင်းညွတ်သွားတယ်ဖြစ်ပြီးပြောက်လို့မမြဲဘူးဆိုတဲ့အနေအားဖြင့်လည်းစိတ်ကညွတ်သွားတယ်အဲဆင်းညွတ်တဲ့အတိုင်းတမာရိဋ္ဌိကမှန်တိုင်းမြင်သွားရုပ်တရားမျှနာမ်တရားမျှဖောင်းတယ်ဆိုဖောင်းတာကတရားမသိတာကတရားဒီရုပ်နဲ့ပညာရှိတာပဲအဲဖောင်းတယ်ဆိုလို့ရှိရင်ဒုက္ခိတာနဲ့ဖြစ်ပြီးပြောက်တာလည်းမမြဲတာပဲသိကူရဲ့စဉ်းစားတယ်ဆိုလို့ရှိရင်ဖြစ်ပြီးပြောက်တာလည်းမမြဲတာပဲ အမှန်တိုင်းသိသွားတယ်အိဋ္ဌာနုပါဒနာအိဋ္ဌာနုပါဒနာပြန်ဒုက္ခနုပါဒနာအနတ္တနုပါဒနာလည်းဖြစ်ပါလိမ့်အဲ့ဒါကသမာဓိဋ္ဌိနဲ့သမာသင်္ကပ္ပမဲ့ငင်တဲ့ပါခေါင်းကသမာဝါယာမသမာဓိသမာသမာဓိသမာဓိမဲ့ငင်၃ပါးနဲ့ပေါင်းရင်၅ပါးဖြစ်တယ်အဲ့ဒီမဲ့ငင်၅ပါးဖြင့်မှတ်တိုင်းမှတ်တိုင်းသမာဝါစာသမာကမ္မရသမာအာဇီဝဆိုတဲ့ သီလမဲ့ခင်တွေကလည်းပြီးပြီးနေပါတယ်တဲ့စောစောကသီလခံတဲ့ကလည်းသိကျဲနေအဲဒီရှုမှတ်မှုအကြောင်းပြုပြီးတော့ပြည့်လည်းပြည့်မသွားပါဘူးရှုမှတ်မှုအကြောင်းပြုပြီးတော့သမာဝါစာလည်းဖြစ်ပါတယ်တဲ့မိစ္ဆာဝါစာတွေမပြောဘူးယုံနာတရားတွေအမှန်တိုင်းမသိရင်မူတာဝါဒဒိဋ္ဌိပြောခြင်းလည်းပြောမယ်ဝိသုနာဝါစာဂုဏ်တိုက်ခြင်းလည်းဂုဏ်တိုက်မယ်ဒုသဝါစာအကျမ်းသားတွေပြောခြင်းလည်းပြောမယ်သမ္မာပရာဘာနိမေတရားတွေပြောခြင်းလည်းအခုတော့မှတ်တိုင်းမှလည်းအမှန်တိုင်းသိပြီးတော့အဲဒီ မိစ္ဆဝါစာတွေမဖြစ်တော့ဘူးတဲ့သမ္မာဝါစာဖြစ်သွားပြီတဲ့သမ္မာဝါစာကိစ္စပြီးသွားတယ်မှန်တယ်မှန်တယ်ဗမာကမ္မန္တပိစ္ဆလည်းပြီးရတယ်မမမီတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်မြင်မှုအကြောင်းပြုပြီးတော့သတ်ရှင်တဲ့စိတ်ခိုးရှင်တဲ့စိတ်လိင်ရှင်အာမတော်မတရားပြုရှင်တဲ့စိတ်တွေသူပေါ်မှာပေါ့ပေါ်လို့ရှိရင်ပေါ်တဲ့တိုင်းလို့ရင်ဗာရိပါဒဒီနေတာအကုသိုလ်တွေဖြစ်တာပဲအခုမြင်နေကြတိုင်းနေမှတော့ဖြစ်ပြသွားတဲ့အိဋ္ဌပဲဒုက္ခပဲအနတ္တပဲလို့ရှင်းမှရင်သဘောကျပြီးသိတည်သွားလို့ရှိရင်အဲဒီမိစ္ဆာကမ္မန္တတွေ ဒုစရိုက်မှုတွေမဖြစ်တော့ဘူးမကောင်းမှုပြုလို့တဲ့စိတ်ကိုမဖြစ်တော့ဘူးကာမကာမန္တမဲ့ခင်ကိစ္စပြီးပါတယ်ဉာဏ်နဲ့ကြားလည်းမရှိမှလို့မသိလို့ရှိရင်မိစ္ဆာအပြောမတရားတွေအသက်မွေးမှုတွေလည်းပဲပြုလို့ရှိရင်ပြုလို့နိုင်မယ်အခုတော့ရှုမှတော့မှန်တိုင်းသိနေလို့ရှိရင်ဒီပုဂ္ဂိုလ်မှာမိစ္ဆာအပြောပြုလို့တဲ့စိတ်တော်မဖြစ်တော့ဘူးငြိမ့်နေတယ်ဒါကြောင့်မို့မှတိုင်းမှတိုင်းသမဝါစာသမကမ္မနာသမာဓိဝဆိုတဲ့သီလမဂ်ရင်၃ပါးလည်းပြည့်စည်တယ် အဲဒီသုံးပါးနဲ့ထည့်လိုက်တော့မဂ်ကင်၈ပါးဒါကြောင့်မှတ်တိုင်းမှတိုင်းဟာဖောင်းတယ်မှတ်ရင်မဂ်ကင်၈ပါးပိန်တယ်မှတ်ရင်မဂ်ကင်၈ပါးအဲထိုင်တယ်မှရင်မဂ်ငယ်ရှိပါထိတယ်မှရင်မဂ်ငယ်ရှိပါမြင်တယ်ကြားတယ်စသည်မှရင်မဂ်ငယ်ရှိပါကိုယ်တယ်ဆမ်းတယ်စသည်မှရင်မဂ်ငယ်ရှိပါဒီကုသလဉာဏ်တရားလောက်မှရတယ်မှလည်းမဂ်ငယ်ရှိပါမဂ်ငယ်ရှိပါတွေပွားနေတာမဂ္ဂသစ္စာဘာဝိတာဘာမဂ္ဂသစ္စာမဂ္ဂသစ္စာဘာဝိတာဘာပွားစေရ၏ဝိပဿနာနဲ့ပွားတယ်ဝိပဿနာ ညာကျင်းတဲ့အခါကာလကြတော့ယုံနာသင်္ခါရငြင်းတဲ့နိဗ္ဗာန်ရောက်ပါတယ်။မှညာကျင်နေနဲ့ပြောဖို့ရတယ်ဒါနဲ့ချိန်မရှိပါဘူးကုန်သွားတယ်။အဲဝိပဿနာနဲ့အဖြစ်အပျက်တွေသိရင်သိရင်နဲ့နောက်ဆုံးအပြည့်ကြီးတယ်သိတာ။ရတဲ့သိရင်သိရင်သိရင်သိရင်နဲ့နောက်ဆုံးသင်္ခါရုပ္ပကညာရောက်။ကျောင်းကျောင်းဆက်ရမယ်ဒီလေးတွေဖြစ်ရတာနဲ့ရင်းရင်းရင်းရင်းပြီးတော့မှန်ရင်မှန်ရင်ယုံနာသင်္ခါရငြင်းရပြုတ်ကနေရောက်တာ။အဲဒီခါမှာယုံနာသင်္ခါရငြင်းရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရမယ်ဆိုတကယ်ကိုမျက်မှောက်ပြုသွားတာပဲဒါကတော့ အဲယောရာသစ္စာသစ္စိကာတာဘာယောရာသစ္စာတကယ်မျက်မှောက်ပြုတာယောရာသစ္စာမျက်မှောက်ပြုတာတော့ယောရာသစ္စာအကောင်းကိုတွေ့တဲ့ဖြင့်ဖြစ်ပြနေတဲ့ဆင်းရဲတွေအပေါ်မှာအဲဘာအမြဲတမ်းမှုတွေမဖြစ်နိုင်တော့ဘူးစင်္သာဆင်ញကြီးလို့ရှိရင်ဖြစ်ပြနေတဲ့သဘောမျှအနိစ္စဒုက္ခအနတ္တပဲဆိုတာသိနိုင်နေပြီတဲ့ဒါကြောင့်ပရိညာပိုင်းခြားရည်ဒီကိစ္စလည်းပြီးသွားတယ်ဒုက္ခသစ္စာပိုင်းခြားရည်ဒီကိစ္စပြီးသွားတယ် အဲဒီလိုဆင်းရဲတွေပြီးတဲ့အတွက်ကြောင့်သမှုရသစ္စာတဏှာလည်းမဖြစ်တော့ဘူးတဲ့ဒါလည်းအကုန်လုံးတော့ပဲဟုတ်မလဲနဲ့သောတာပတိမဲ့စဉ်သူဆိုင်ရာအပယ်လေးပါးကြားလောက်တဲ့တဏှာတွေမဖြစ်တာပေါ့သောတာပန်မဟုတ်တဲ့ပုဂ္ဂိုလ်တွေကမေလည်းတတ်ပြီးတော့ကိုကောင်းစားအောင်လုပ်နိုင်တယ်အပေလည်းတတ်ပြီးကိုကောင်းစားအောင်လုပ်နိုင်တယ်အဲညာနာတတ်ပြီးတော့ကိုကောင်းစားအောင်လုပ်နိုင်တယ်ကိုကောင်းစားရေးဘာမှမငဲ့ဘူးလို့အကုန်လုံးလုပ်နိုင်တယ် သောတာပတိမဲ့ရောက်ရင်အဲဒီလိုဟာတွေမလုပ်တော့ဘူးတဲ့သူဘာသက်ကိုတတ်နိုင်လောက်အောင်ကိုစိတ်မဖြစ်တော့ဘူးမကြမ်းမ်းတော့သူဘာဥစ္စာခွန်းနိုင်လောက်မဖြစ်တော့တချို့တရားလူတွေရတယ်ရတယ်ဆိုပြီးတော့ဗီလာလည်းမလုံးညုံဘူးအဲတန်ကြာရှိတယ်တခိုးကြာရှိတယ်ခိုးလိန်ကြာရှိတယ်လိန်အရက်တွေတော့ဘာတွေတော့အဲဒါတွေကမဟုတ်တဲ့ဥစ္စာတွေဘယ်နဲ့ဟုတ်မလဲဆိုစားညစွာဘုရားရဲ့သာသနာတော်ကအရိယာမဟုတ်သာသနာအပြင်ဘက်ကအရိယာလည်းစွာမှာပေါ့လေသူကသူတို့အရိယာဖြစ်နေတာ သူတို့ကသူတို့တရားသူတွေရတာဘုရားသာသနာနဲ့မဆိုင်အဲမြတ်စွာဘုရားတရားတော်နဲ့ဘာမှမဆိုင်ဘူးအဲဒီလိုဟောတဲ့ပုဂ္ဂိုလ်ရဲ့အရိယာတွေပဲတရားသူတွေပဲဘာမှတမောမရှိဘူးတော့ကြတော့ဒီဥစ္စာတွေကဘာမှအားကိုးရမယ်တရားတွေမဟုတ်ဘူးအဲအရိယာမဲ့ဖို့အစ်စ်ကိုရပါပြီဆိုရင်သူတို့ကအသက်ကိုသာလို့လည်းသိလည်းမရှိဘူးခိုးလို့လည်းသိလည်းမရှိဘူးတန်းနေအောင်ခွန်းနေအောင်ပြစ်တာအကုသိုလ်တွေမဖြစ်ဘူးအဲဒါတွေအကုန်ငြိမ်းပါတယ် အဲတော့သမုဒယသစ္စာပယ်ရမယ်ဆိုတာပယ်ခြင်းကိစ္စလည်းကြီးရဲ့မေတ္တာသစ္စာဘာဝေတဝံဆိုတာဒီအရိယာမဂ္ဂင်တရားတွေတကယ်ကိုဖြစ်တော့တာပဲအဲသစ္စာလေးပါးတရားအဲ့ဒီလိုသိရတယ်သစ္စာလေးချက်တစ်ပြိုင်နဲ့ပြီးကျပဲလို့ဒီသစ္စာလေးချက်တစ်ပြိုင်နဲ့ဘယ်လိုသိလို့နိဗ္ဗာန်မြင်ငါကျွန်းသစ္စာမှန်သွားသိမှုဒီနိဗ္ဗာန်မြင်ပြီးတော့ကျွန်းတဲ့သစ္စာတွေကိုအမှန်တိုင်းသိသွားတယ်အဲဒါသစ္စာလေးပါးတစ်ပြိုင်နဲ့ပြီးတာ နိဗ္ဗာန်မြင်အဲဒီလိုသစ္စာလေးပါးတည်းနဲ့ပြီးရသစ္စာလေးပါးပြီးရတယ်။အဲဆိုရစမ်းမအောင်ဒါလေးကအနံသုံးကြ။သစ္စာလေးချက်သစ္စာလေးချက်ကြိုင်နဲ့ပြီးကျက်ပဲတော့နီသစ္စာလေးချက်သစ္စာလေးချက်ကြိုင်နဲ့ပြီးကျက်ပဲတော့နီနိဗ္ဗာန်မြင်ကနိဗ္ဗာန်မြင်ကသစ္စာမှန်စွာသိမှု သည်နိဗ္ဗာန်မြင်ငါသင်သစ္စာမသွာသည်မူသည်နိဗ္ဗာန်မြင်ငါသင်သစ္စာမသွာသည်မူသည်အရိယာမေလေးပါးနဲ့နိဗ္ဗာန်မြင်တဲ့အခါသစ္စာလေးပါးလုံးမြင်တယ်။တစ်ပြိုင်တည်းမြင်တယ်ဘယ်လိုမြင်တော့လက်လေးချောင်းမြင်တယ်လို့မြင်သလားမိလေးဘွဲ့မြင်တယ်လို့မြင်သလားအဲ့ဒီတော့မဟုတ်ဘူး နိဗ္ဗာန်တစ်ခုပဲမြင်တာပဲဝိပဿနာရှုတဲ့အခါကာလကြတော့ဒွါ၆ပါးဖြစ်ပေါ်တဲ့ယုံနာတရားဒုက္ခသစ္စာအကိုပဲပိုင်းခြားပြီးတော့သိတယ်အဲ့ဒါပြီးတာနဲ့ဉာဏ်မဲ့သစ္စာတွေလည်းသိချင်းကိစ္စပြီးတယ်အရိယာမေခဏကြတော့နိဗ္ဗာန်ကိုမျက်မှောက်တွေ့ပြီးတော့သိလိုက်တာနဲ့ယုံနာသင်္ခါရငြိမ်းတဲ့တရားကကောင်းတယ်ဖြစ်ပြနေတဲ့မငြိမ်းတဲ့တရားတွေမကောင်းဘူးဆိုပြီးတော့ဒုက္ခသစ္စာတရားတွေအပေါ်မှာ အပြစ်မြင်လိုက်တယ်အဲဒုက္ခသစ္စာတရားတွေပိုင်းခြားပြီးတော့သိသွားအဲလိုဒုက္ခသစ္စာတရားတွေသိနိုင်တဲ့အတွက်ဒီဒုက္ခသစ္စာတရားတွေမြစ်တတ်တာမှုတွေ့တာမှုလည်းမဖြစ်ဘူးလူမှုရအောင်လည်းပယ်ပြီးသားဖြစ်မှာအခုနကပြောတဲ့အတိုင်းသောတာပန်မှာသောတာပန်လိုက်ပယ်ပြီးသားဖြစ်သွားရဟနာကြတော့အကုန်လုံးပဲပယ်ပြီးသားဖြစ်သွားမေရသစ္စာကိုမိမိတဏှာဖြစ်စေရမယ်ဆိုတဲ့အတိုင်းမိမိတဏှာတကယ်လည်းဖြစ်သွားတာကိုကိုယ်တဏှာဖြစ်တော့ပြီးလည်းပြီးပါပဲ။ ကြံစည်စားရင်နိဗ္ဗာန်မျက်မှောက်ပြုတဲ့တရားလေးဘယ်လိုဖြစ်သွားလဲဆိုတာကိုယ့်အကိုသိအဲ့ဒါနိဗ္ဗာန်မြင်ုံမျှနဲ့ကျွင်းတဲ့ဒုက္ခသစ္စာသမုဒယသစ္စာမေရသစ္စာတွေကိုသိခြင်းကိစ္စပြီးသားတဲ့အဲ့ဒီနိဗ္ဗာန်မြင်တဲ့အချိန်မှာဒုက္ခသစ္စာကိုစဉ်းစားပြီးသိနေတာမဟုတ်ဘူးသမုဒယသစ္စာစဉ်းစားပြီးသိနေတာမဟုတ်ဘူးမေရသစ္စာလည်းစဉ်းစားပြီးသိနေတာမဟုတ်ဘူးအမှန်စင်စစ်တော့နိဗ္ဗာန်မျက်မှောက်ပြုလိုက်ရုံနဲ့ နိဗ္ဗာန်မျက်မှောက်ပြုနိဗ္ဗာန်ကိုတွေ့တယ်ဆိုတာကမေရသစ္စာကိုဒါမိမိတဏ္ဍာမေရသစ္စာပွားခြင်းကိစ္စပြီးသွားတယ်အဲနိဗ္ဗာန်အကောင်းတွေ့တာနဲ့မကောင်းတဲ့ဒုက္ခသစ္စာတရားတွေပေါ်မှာတာယာတွေ့တာနဲ့သမှုရတယ်မဖြစ်တော့ဘူးအဲ့ဒါလည်းငြိမ့်သွားကောင်းတာတွေပြီးတော့ကောင်းတဲ့နိဗ္ဗာန်ကိုပြီးတော့နဲဖြစ်ပြနေတဲ့ဒုက္ခသစ္စာတွေမကောင်းဘူးဆိုတာပိုင်းခြားသိနိုင်တာပေါ့အဲပိုင်းခြားသိခြင်းကိစ္စလည်းပြီးသွားတယ်အဲဒီလိုကိစ္စပြီးတာ ပိတုကိစ္စတော်និရောဓိအာရမဏတော်និရောဓေនិရောဓသစ္စာဟုဆိုသောနိဗ္ဗာန်၌အာရမဏတော်အာယုံပြုသောအခြင်းပြီးပါသည်တိတုនិရောဓသစ္စာမှာကျွင်းသောသစ္စာသုံးပါးတို့၌ကိစ္စတော်ကိစ္စပြီးသောအခြင်းပြီးရဲ့ဟောဒုက္ခသစ္စာသမုဒယသစ္စာမေဃသစ္စာဒီဟာတွေတော့အာရုံပြုပြီးတာမဟုတ်နိဗ္ဗာန်အာရုံပြုနေတာကနိဗ္ဗာန်တစ်ခုပဲအာရုံပြုနိုင် ဒီနေရာတွေကတော့ကိစ္စပြီးတော့အချင်းပြီးတာတဲ့နိဗ္ဗာန်ကောင်းတာတွေ့လို့ရှိရင်မကောင်းတဲ့ဒုက္ခသစ္စာတွေကိုလည်းမကောင်းမှန်းပြီးတယ်မကောင်းတဲ့ဒုက္ခသစ္စာတွေမှာပါမဲ့တဏှာလည်းပယ်ပြီးသားဖြစ်သွားတယ်ဟုတ်လားအကောင်းထင်တယ်လို့လည်းသာတာကောမကောင်းမှသိပဲသာတော့မလားနာတာမှုလည်းလိုလိုကျင်းသွားတယ်ဒီတော့နိဗ္ဗာန်မျက်မှောက်ပြုတယ်ဆိုတော့မေဃသစ္စာမိမိတဏှာဖြစ်ရတာကောအဲမေဃသစ္စာပွားခြင်းကိစ္စလည်းကြီးသွားတယ်အဲဒီကိစ္စကြီးသွားတဲ့ သိတယ်လို့ခေါ်တာပဲတဲ့ဒါသာရိကတရားနဲ့သိရဲ့ပဲလို့နိနိဗ္ဗာန်မြင်ငါကျွန်းနဲ့သာမန်သွားပြီးဒီအဲ့ဒီတိုင်းပြီးရမယ်အဲ့ဒီတိုင်းပြီးသွားလို့ရှိရင်ယောဇာဘုံရဇာဓမင်းဇာပန်ငင်းဇာကရမငါတော့ယောဇာခြင်းပုဂ္ဂိုလ်တွေကဘုံရဇာအတ္တဇာလေးပါးတရားသိမြင်ဘုရားရှင်ကိုယ်တော်ဓမင်းဇာတရားတော်မြတ်ကိုယ်တော်ငင်းဇာပန်ငါတော်မြတ်ကိုယ်တော်ဓမ္မကိုယ်ဝေယဝေကတော်စိကဤ ဒုက္ခံစာဆင်းရဲဖြစ်မှနေတယ်လို့ကသာတရားကို၎င်းဒုက္ခသမုပ္ပါဒံစာဆင်းရဲဖြစ်ပွားကြောင်းဖြစ်သောသမုဒိယသစ္စာတရားကို၎င်းဒုက္ခသာအထင်မှားစာဆင်းရဲငြိမ်းရာဖြစ်သောနိရောဓသစ္စာနိဗ္ဗာန်တရားကို၎င်းဒုက္ခပါတမာဂာမိနံဒုက္ခဤငြိမ်းရာနိဗ္ဗာန်ကိုဆက်ရောက်သွားသောအရိယာမြတ်သောသင်္ကိကမေခင်စာအင်္ဂါ၈ပါးရှိသောအရိယာမေကို၎င်းဤတည်သောသတ္တာရီ၄ပါးကုန်သောအရိယာသစ္စာနည်း အရိယသစ္စာတော်ကိုသမ္မပညာယမင်္ဂလာတိသောဝိပဿနာပညာဖြင့်မင်္ဂလာတိသောဝိပဿနာမင်္ဂလာတိသောဝိပဿနာပညာမပညာဖြင့်ပတ္တိတွေ့မြင်လေတော့ဤသစ္စာလေးပါးတရားဝိပဿနာရှုစဉ်ကဝိပဿနာနဲ့တွေ့မြင်တယ်ဝိပဿနာနဲ့ဖြစ်ပြတဲ့တရားတွေဒုက္ခသစ္စာတွေရှုပြီးတော့သိနေရှုတိုင်းရှုတိုင်းဖြစ်ပြသွားလို့အိစ္ဆဒုက္ခအနတ္တပဲဒီတိုင်းဒီတိုင်းအဲ့ဒီအာယုန်နဲ့ဆက်ပြီးတော့ သာမှုတဏှာသူ့လိုလိုကင်းတယ်သမှုရသစ္စာကိုပယ်တာပဲအဲဒီတဏှာကင်းနေကင်းနေဘဝမဖြစ်နိုင်ပဲငြိမ့်ငြိမ်သွားတယ်ညောရသစ္စာမျက်မှောက်ပြုတာပဲဒီတိုင်းဒီတိုင်းသိတဲ့ဥစ္စာကလောကီမေဃသစ္စာတဲ့ဝိပဿနာမေဃသစ္စာပေါ့အဲဒါလည်းကုသနာမှာတကယ်ကိုဖြစ်ပွားသွားတာဒါလည်းမေဃသစ္စာပွားခြင်းကိစ္စပြီးသွားတာလည်းဒါကြောင့် ဝိပဿနာရှုစဉ်ကလည်းဝိပဿနာဉာဏ်ဖြင့်သစ္စာလေးပါးတရားမှန်သာသိရဲ့ဒုက္ခသစ္စာတရားတွေဖြစ်ပြနေတာတွေပိုင်းခြားပြီးတော့သိရဲ့သမုဒယသစ္စာတွေလည်းပယ်သင်းညပယ်တယ်နိရောဓကိုလည်းသင်္ဃာအချင်းမြတ်မပြုတယ်အဲလောကီမေဃသစ္စာခေါ်တဲ့ဝိပဿနာကလည်းမိမိတဏှာဖြစ်ပွားသောအပြင်ဘာဝနာကိစ္စပြီးပြီးတော့သိတယ်အဲသစ္စာလေးပါးတရားဝိပဿနာရဲ့မှန်သာသိ နောက်ပြီးတော့အရိယာမဲရောက်တဲ့အခါကျတော့အရိယာမဲဖြစ်မှန်သာသိကြတယ်။ဒါနိဗ္ဗာန်အောင်ပြုပြီးတော့နိဗ္ဗာန်ယုံနာနေခါရငိမ့်တာတွေ့တာနဲ့ယုံနာနေခါရမငိမ့်တဲ့ဆင်းရဲတရားတွေမကောင်းဘူးဆိုတာပိုင်းခြားပြီးတော့ဒီပရိညာကိစ္စပြီးအဲမကောင်းဘူးဆိုတာပြီးတာနဲ့အဲဒီမကောင်းတဲ့တရားတွေမှာဒါအနစ်သက်မှုကင်းသွားတယ်။အာဘာဟာနာကိစ္စပြီးသွား၊ဒုရိယကိစ္စ၊ပေကိစ္စပြီးသွား။ ယုံနာတက္ကရာညင်းတဲ့နိဗ္ဗာန်မျက်မှောက်ပြုပြီးသိရဆိုတာအရိယာမဲ့ပဲ။ဒါမိမိသာနာပွားခြင်းကိစ္စပြီးတော့အဲဒီလိုသစ္စာလေးပါးတရားတစ်ပြိုင်တည်းသိတဲ့ရောသာခြင်းပုဂ္ဂိုလ်တွေကသတ္တရီလေးပါးဝလာရိယဇာတိယသာရဓမ္မပညာယမှန်ကန်စွာဒီတော့ဝိပဿနာပညာမဲ့ပညာယဘာတိတွေ့မြင်လေ၏ဧတံဤသစ္စာလေးပါးကိုမှန်စွာသိခြင်းသည် ခေမံဘိယခတိငိမ့်သောတရဏံကိုဝေယစစ်ပါပေ၏အဲသစ္စာလေးပါးတရားသိတာလည်းဒီကိုဝေယစစ်ပဲသစ္စာလေးပါးတရားသိသွားလို့ရှိရင်ဘယ်လေးပါးပဲတော့မှမကြတော့လူဘဝတဲ့ယုံညံ့တဲ့ဘဝတွေမဖြစ်ဘူးလူဘဝတောင်မှထဖြစ်လို့ရှိရင်အောက်တန်းကြတဲ့ဘဝတွေမဖြစ်ဘူးမြင်းကြတဲ့ဘဝတွေတော့ဖြစ်တယ်အဲဒီအစဉ်တိုင်းရင်းကျက်ပြီးတော့ခုနဘဝအလွန်ဆုံးရင်းကျက်ပြီးခုနဘဝအတွင်းမှာရဟနာဖြစ်ဆင်းရဲခါသိငိမ့်နေပါရောက်တယ်တဲ့နာကောင်းပါတဲ့ ေတံသစ္စာလေးပါးတရားကိုသိမြင်ခြင်းသည်ခေမံဘေးအခသိတော်ဤငြိမ့်ငြိမ့်ရဖြစ်သောတရဏဂုံရဖြစ်ပါပေ၏တံသစ္စာလေးပါးကိုသိမြင်သောတရဏဂုံသည်ဥဒ္ဓမာမြတ်သောတရဏံကိုဝရဖြစ်ပါပေ၏တံတရဏံသစ္စာလေးပါးတရားသိမြင်ခြင်းကိုသိမြင်ခြင်းသည်ဟူသောဤကိုဝရကိုအာရမရောက်၍သာဝရုကလုံးစုံသောဆင်းရဲဟူသမျှမှာပါမောဇတိလွန်မြောက်လေတော်တည်း အဲဒီသစ္စာလေးပါးတရားသိတာက လောကုတ္တရာတရဏဂုံတဲ့ဘုရားတရဏကိစ္စမိစ္ဆတိဆိုပြီးဆောက်တည်တာကလောကီတရဏဂုံလောကီတရဏဂုံကတော့အဲကျောင်းသားတွေကပြည့်ရှင်လည်းပြတ်တတ်တယ်သို့တော့သရာတရားကောင်းတဲ့ပုဂ္ဂိုလ်တွေကမပြတ်ပါဘူးသရာတရားညံ့တဲ့ပုဂ္ဂိုလ်တွေမှာတခြားတစ်ပါးဘာသာဝါဒတွေကဆက်ဆောင်သွားလို့ရှိရင်ပြတ်တတ်တယ် လောဘုဒ္ဓရာတရဏဂုံနဲ့ဟောတာဘာဖြစ်ရောက်နေပြီသစ္စာလေးပါးတရားသိပြီဆိုရင်ဒီပုဂ္ဂိုလ်ကတော့မပြတ်တော့ဘူးအဲ့ဒီမပြတ်တဲ့လောကုတ္တရာတရဏဂုံနဲ့ပြည့်စုံရအောင်လို့တရားအားထုတ်ကြတယ်။တချို့ပုဂ္ဂိုလ်တွေအာထုတ်ခါသာရှိသိမ့်မသိသေးဘူး။ကျိုးပုဂ္ဂိုလ်တွေလည်းယုံနာဖြစ်ဖြစ်တယ်မြင်တော့တော့သိလာပြီဝန်သာပြန်နာကောင်းမနာကိုအားတက်လာပြီမကြခင်ကအဲဒီတော့ တရားတရားလေးတရားတရားလေးဖြစ်လာရင်မကြခင်ဆက်အားထုတ်လို့ရှိရင်မကြခင်ပဲအဲဒီနိဗ္ဗာန်တရားတွေ့တော့မှာပဲနိဗ္ဗာန်တရားတွေ့လောကုတ္တသနာကိုပြည့်စုံသွားတော့မှာဘယ်တော့မှမပြတ်တော့မနာကြတယ်အဲဒါပြည့်စုံအောင်လို့ပဲအားထုတ်ကြတယ်အဲဒီလိုအားထုတ်တော့အဖြစ်မကြခင်ပဲပြည့်စုံသွားကြလိမ့်မယ်ဒီနေ့တော့တော်တော်ဆုံးသွားပါပြီဒီတရားသိမ်းမှလည်းဒီနာရီလည်းကျော်သွားကြပြီ

ပေါင်း၏အဖို့ပါကဘောအမိဖာတော်ဟာမြတ်ပေးဝေပါတော်၏ဆွေမျိုးတော်ဟာမြတ်ပေးဝေပါတော်၏ဤရ၌ရောက်ရှိနေတော်ဘုပရိသတ် တယ်ဗျာ